ဒီနေ့ဘုန်းကြီးတို့2020ခုနှစ်ဇူလိုင်လ24ရက်တောက်ကြနေ့ထေရဝါဒဓမ္မထေရဝါဒဓမ္မကမ္မထံလမ်းစဉ်အပိုင်း19ကာယ ानु ပါဒနာတတိပ္ပံဆက်ပြီးပြောနေပါပြီကာယ ानु ပါဒနာတတိပ္ပံ14မျိုးထဲမှာ အာနာပါနာနဲ့ပြောပါအာနာဝနာပြောရင်းနဲ့ပဲဘုန်းကြီးတို့ဒီဘက် ဉာဏ်စဉ်တွေကိုဝိသုဒ္ဓိနဲ့ဉာဏ်စဉ်16ပါးပေါ့ငါတို့တလို့ကလည်းတာမန်ပြောကြပါဒီနေ့လည်းတာမန်ထပ်ပြောပါမယ်ဝိသုဒ္ဓိမဲ့နဲ့ဉာဏ်စဉ်16မျိုးအဲ့ဒီဇေယျလေးလည်းပေးထားတယ်နော်ဘုန်းကြီးအဲ့ဒီဇေယျကွက်လေးလည်းနည်းနည်းကြည်တိုင်းကောင်းနိဗ္ဗာန်သွားလမ်းစဉ်ဆိုပြီးတော့ဇေယျကွက်ပေးထားတယ်အဲ့ဒါလေးကြည်တိုင်းတော့ပို့ပြီးတော့နားလေတာပေါ့နော် အဲဝိတ္တုကခုနှစ်မျိုးရှိတာပေါ့ဗျာစင်ကြယ်တန့်ရှင်းတဲ့ဉာဏ်นี่ဖြစ်ပေါ်လာဟိုအတွက်သုံးဖို့စိတ်သီလအသိဉာဏ်นี่ဖြစ်ပေါ်လာဖို့ဝိတ္တုဖြစ်ပေါ်လာတာဝိတ္တုစင်ကြယ်မှုစိတ်စင်ကြယ်မှုအသိဉာဏ်စင်ကြယ်မှုဒါကိုခေါ်တော့ဝိတ္တုနောက်အဲ့ဒီဝိတ္တုတွေခြေခံပြီးဉာဏ်นี่ဖြစ်ပေါ်လာတယ်အဲ့ဒီဉာဏ်က16ပါးပေါ့ အဲဒီမှာခြေကမ်းတော့သီလဝိတ္တုတ်ဒီပေါ့နော်ဘုန်းကြီးတို့ရဟန်းပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အခြေခံသီလနဲ့တော့ပြည့်စုံအောင်ဘုန်းကြီးတို့ဘုန်းကြီးတွေဆိုလည်းမထူဘူးသီလကျင့်စဉ်တွေစင်ကြအောင်ထပ်ထပ်ထပ်ထပ်လုပ်ရဘုန်းကြီးတို့ဆိုရင်ခွန့်ခါတဲ့နိုင်ဒီသီလစင်ကြတဲ့လုပ်ငန်းတွေမကြမကြလုပ်ပါအဲလိုလုပ်ရင်စိတ်ကလိုလိုကြည်လင်းလာတယ်တရားမှလို့တော်တော်ကောင်းတယ် လူငယ်လေးတွေကတော့ကိုရောလေးတွေကတော့သူတို့ကတော့ဘယ်လိုမြင်လဲဘုန်းကြီးတို့အပြည့်ရှိလို့ဘာညာဒီလိုထင်တာဘုန်းကြီးတို့မဟုတ်ဘူးတော်တဲ့တောင်နဲ့သွားမယ်ကျင့်စဉ်တခုခုကျင့်မယ်ဆိုရင်ဒီသီလပြည့်စုံဖို့အင်မတန်ရေးကြည့်တာဒါကြောင့်ဒီသီလပြည့်စုံတဲ့ကျင့်စဉ်နဲ့ကျင့်ကျင့်ရတယ်ကျင့်မှာစိတ်ကကြည်လင်ပြီးတော့ငြိမ်းချမ်းပြီးတော့တရားထုတ်လို့ကောင်းတယ်ဒီလိုပါပဲယောဂီတို့လည်းအ ਨੇ ဆုံး၅ပါးသီလတော့ပြည့်စုံနေပါတော့တတ်နိုင်တော့ဥပုသ်သီလ ကိုယ်ကကျမ်းမာမကောင်းဘူးဆို၅ပါးသီလလုံလဲရပါတယ်၅ပါးသီလလုံနေလဲကိုယ်မှာမကောင်းတဲ့ကိုယ်ငွေရမကောင်းတဲ့နှုတ်ငွေရမဖြစ်တော့ပြန်ဆင်ញင်စဉ်းစားလိုက်စိတ်ချမ်းသာမှုဖြစ်စေတော့။ရောသီလဝိတ္တုဖြစ်မှာ စိတ်တဝိတ္တုဖြစ်တယ်။စိတ်တဝိတ္တုစိတ်ကြည်လင်လာပြီဆိုရင်တခါဘာလို့ရမလဲဆိုတော့ဘုန်းကြီးတို့ဉာဏ်ဖြစ်အောင်တခါထပ်လုပ်ရတယ် ဉာဏ်ဖြစ်ဖို့ဆိုကမ္မထာလမ်းစရာအိမ်မှာဘုန်းကြီးတို့ရွေးချယ်ဖို့ပေးတာပေါ့နော်ကာနုပါဒနာတတိပဌာန်14မျိုးရှိတယ်အာနာပါနာပြီးတော့သံပဇင်ညာပပအဲဒီအဲဒီမှာကာနုပါဒနာတတိပဌာန်14မျိုးဒါလေးကြည့်တာပေါ့နော်အာနာပါနာကမ္မထာရယ်ပြီးတဲ့အခါကျတော့အာနာပါနာပြီးတော့ပြီးတော့ ဣရိယာပုတ်၄ပါးရှုမှတ်တဲ့ကမ္မထာရပြီးတော့အသေးစိတ်ဝိရာရှုမှတ်တဲ့တမ္ပဇညာပါပါပေါ့အဲ့ဒါဆို၃ခုဓကမ္မထာနဲ့ပေါင်းလိုက်တော့၄ခုပေါ့ပြီးတော့ရှင်အာသုဘတစ်ခုပေါ့၅ခုပေါ့တရားသုဘ၉ခုဆိုတော့၁၄ခုပေါ့အဲ့ဒီတည်းမှာအရင်တုန်းကတော့ဘုရားလက်ထက်ကတော့ဘုန်းကြီးတွေရဟန်းတွေတော်တော်များများကိုကြီးလေးတွေဆိုရင်တော့ရှင်အာသုဘတစ္ဆပစ္စကမ္မထံပေးတာများတယ် ဒီနောက်ပိုင်းမှာတော့ခေါင်းရည်တဲ့သင်္ကန်းဝက်ဆတော့ပဲတတိယကြနောက်ပိုင်းတိတ်တတိမရကြ။ဒါကြောင့်ခုတော့ဘုန်းကြီးတို့ကရွေးချယ်စရာဘာပြရလဲဆိုအများဆုံးလုပ်နေတဲ့နေရာအာနာပါနနဲ့ဓာတ်ကမ္မထံပေါ့။ဒီရုပ်ခန္ဓာကိုယ်ရှုရင်အာနာပါနရှုမလားဓာတ်ရှုမလားဒီလိုနှစ်ခုတစ်ခုကိုရွေးစေချင်တာပေါ့။အာနာပါနရှုရင်လည်းအာနာပါနတဲ့စက်တရှုဣရိယာပုလေးပါးမှာလည်းဓာတ်ရှုရတယ်၊သေစိတ်မူရလည်းဓာတ်ရှုရတယ်။ဓာတ်ကမ္မထံရှုမယ်ဆိုရင်လည်း ဣရိယာပုတ်လေးပါးလည်းဒါပဲအသေးစိတ်ဝိရရှုလည်းဒါပဲဒီလိုရှုမှတ်ခိုင်းတာအခက်ခဲတွေကြုံလာမှတဝိတယောက်ဘဝတရိယာတာတို့မနစ်သက်မြန်လို့တဲ့စိတ်တွေလွန်မိုးပြီးတော့ရှုမှတ်မကောင်းတာလေအဲ့ဒါဆိုရင်တော့အတုပရှင်အတုပတေအတုပအဲ့လိုတွေပြောင်းရှုခိုင်းတာဒီလိုပဲလုပ်ရတော့အဲ့တော့ဒီမှာဘုန်းကြီးတို့တွေရွေးချယ်စရာကအာနာပါနာအထုံးမလားဓကမနာအထုံးမလားဒါလေးရွေးချယ်ပေါ့နော် အခုဘုန်းကြီးပြောနေရတော့အာနာပါနာရွေးချယ်တဲ့ပုဂ္ဂိုလ်များအတွက်စတင်ပြောဓာတ်ဓာတ်တွေအကြောင်းလည်းပြောမှာဒါပြီးတော့ပြောမှာနော်အခုအာနာပါနာရွေးချယ်လိုက်တဲ့ဆိုတော့အာနာပါနာရွေးချယ်တဲ့အခါကျစိတ်စင်ကြယ်တန့်ရှင်းလာရင်အာနာပါနာရွေးချယ်ရွေးချယ်ပြီးဆက်အားထုတ်ရတယ်စိတ်ကတာမန်တန့်ရှင်းကြည်လင်းုံနဲ့မဟုတ်ဘူးဗျဒီဝနာတွေကင်းစင်သွားအောင် မကောင်းတဲ့စိတ်တွေ ငြိမ်သွားပါဗျာအာနာပါနမှတ်တယ်ဆိုတဏှာကြီးမှတဏှာကြီးလုံးလုံးကတ်နေရမယ်နှစ်နာရီမှနှစ်နာရီလုံးကတ်နေရမယ်အဲ့လိုကတ်နေမှာကောင်းတဲ့စိတ်ကဝင်မလာတော့ဘူးဗျာမကောင်းတဲ့စိတ်တွေဝင်မလာတော့ဘူးဆိုမှနိဗ္ဗာန်တွေကင်းစင်တယ်ခေါ်တော့ဘူးဗျာခေါ်လာပြီအိမ်မှာဒီဝိပဿနာဆက်အထုတ်ရတယ်ဆက်အထုတ်တဲ့အခါမှာအမှန်တိုင်းမြင်တာရုပ်ဆိုလဲရုပ်တဘာဝနာဆိုလဲနာတဘာဝမြင်တာပေါ့ဒါကြောင့်အဲ့ဒီမှာဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများက ရုပ်တဘာဝတွေနာမ်တဘာဝတွေမြင်ဖို့အတွက်ဒါဘုန်းကြီးကရဏပြောနေကြစကားပါဒါလေးတော့ကရဏမှတ်ထားပါဝိပဿနာရှုတဲ့ပုဂ္ဂိုလ်များလို့ဒီစကားခဏခဏပြောတာဝိပဿနာရှုတော့မယ်ဆိုရင်ရုပ်ရှုရင်ရုပ်တဘာဝမြင်အောင်ရှုရတယ်နံပါတ်1တဘာဝလက္ခဏာတွေမြင်အောင်ရှုရတယ်နာမ်ရှုရင်နာမ်တဘာဝတွေမြင်အောင်ရှုရတာပေါ့တခါရုပ်မှာလည်းအာနာဝနအထုကြောင့်ဇံရောက်အထုတ်တဲ့ပုဂ္ဂိုလ်ရှိတယ် တချို့လည်းဇံရအောင်မစွမ်းနိုင်ကြဘူးပေါ့မစွမ်းနိုင်တဲ့ပုဂ္ဂိုလ်များဒီအာနာပါနာဝိပဿနာ မပြောင်းတော့ဘူးလားပြောင်းရှုနိုင်ပါလေဒါကြောင့်ဘုန်းကြီးပညာဝိမု ക്ത ယဟနာဆိုရင်သူတိမတုတ်ကိုဘုန်းကြီးပြောခဲ့ပါဒါကတော့ဘုန်းကြီးတို့ဇံလန်းကိုမသွားနိုင်တဲ့ပုဂ္ဂိုလ်များအတွက်ဒါဘုန်းကြီးရွယ်ဟောပါတယ်ဖះဟောတာတော့ဘုန်းကြီးဟောတာမဟုတ်ပါဘူးတချို့ကြလဲဇံလန်းသွားပြီးတော့ဒီဇံမရကိုဝိပဿနာ ပြောင်းမပေးတာတို့ မကူရတော့ဘူးဆိုတဲ့သဘောမျိုးကအဲ့လောက်ထိအောင်ဖြစ်နိုင်တယ်ဒါလည်းမဟုတ်သေးဘူးပေါ့ဗျာဇာမမရနိုင်တာဟုတ်မရနိုင်တော့လေကိုရနိုင်တဲ့လမ်းစဉ်သွားပေါ့ဇံမရနိုင်ဘူးဆိုရင်ခုနကရုပ်ဆိုရုပ်တဘာဝမြောင်ရှုနာမ်ဆိုနာမ်တဘာဝမြောင်ရှုလို့ဘုန်းကြီးပြောခဲ့ပါတယ်ရုပ်ဆိုရုပ်တဘာဝတွေမြင်အောင်ရှုဖို့နာမ်ဆိုနာမ်တဘာဝတွေမြင်အောင်ရှုဖို့ဇံမရရင်အသေးစိတ်ရှုဖို့ခက်တယ်ဇံရရင်တော့အသေးစိတ်ရှုရတာလွယ်တယ်ပေါ့ အဲတော့ဇံမရတဲ့ပုံကောင်များယောဂ28ပါးရှိတာပေါ့ဗျာအဲဒီ28ပါးထဲမှာဘုရားတို့ဓာတ်ကြီး၄ပါးပါတယ်ဓာတ်ကြီး၄ပါးဥပါဒယုတ်၄ပါးအတူတူပဲเนาะပြီးတော့မဟာဘုတ်၄ပါးပေါ့လေဘုန်းကြီးပြောတာမာနေဓာတ်ကြီး၄ပါးမဟာဘုတ်၄ပါးအတူတူပဲပြီးတော့ဥပါဒယုတ်က24ပါးပေါ့ဥပါဒယုတ်24ပါးကဒီလိုနည်းနည်းလေးရှုရခက်တယ်သူတို့ရှုရင်တောင်မှဓာတ်ကြီး၄ပါးပို့ထင်ရှားတယ် ဥမာမြင်နေမြင်နေမှကိုယ်မျက်စိစိတ်ဆိုင်ကြည့်ပါလားပူတာကြီးတာပဲတွေ့တယ်မျက်စိအကြည့်ရောက်ကမတွေ့နိုင်ကြားတယ်ကြားတယ်မှတ်ကြည့်လိုက်လေဒီအတန်ရုပ်ကိုသိသိချာမသိအောင်ဒီအတန်ထိခိုက်ခြင်းကြောင့်တင်းနာတို့အောင်နာတို့နာနာတို့ကျင်းနာတို့စိုက်တို့ဒါမျိုးတွေသွားတွေ့တတ်တယ်ဒါကြောင့်မို့ရုပ်ကိုမှတ်ရင်ဘာမှမလဲဆိုစံမရတဲ့ပုံကောင်များကဓာတ်ကိုမှတ်ရပါတယ်ဓာတ်ကိုမှတ်မှ ဓာတ်ဆိုအရှိတရားပဲဓာတ်ကိုအရှိတရားမြင်မှအဲ့ဒီအရှိတရားကိုအိဋ္ဌဒုက္ခအနတ္တမြင်အောင်မှအဲ့လိုပရမတ္ထအရှိတရားတွေကိုအိဋ္ဌဒုက္ခအနတ္တမြင်အောင်မှတ်မှာဝိပဿနာနော်ဒါကိုမှတ်ထားပါတော်တော်များများဘုန်းကြီးတို့ထင်တာမေးလိုက်ရင်တော့တရားဆက်လိုက်ရင်တော့တပည့်တို့တော့သမထမရှုဘူးဗျာဝိပဿနာပဲရှုတယ်မေးကြည့်လိုက်တဲ့အခါကျတော့ဝိပဿနာအခြေခံကိုမဖြစ်လာဘူးအဲ့ဒါဘုန်းကြီးက ဘုန်းကြီးလည်းလိုချင်လို့လုပ်တာနော်အခုဓမ္မကြီးတို့ဒကာကြီးတို့ယောဂီတွေလိုချင်လို့အထောက်ကြလိုချင်တော့နီးမှန်လမ်းမှအထောက်မှရတယ်ဒီတော့မှတ်ထားမယ်ယောဂခုနမဟာဘုတ်လေးပါဓာတ်ကြီးလေးပါအတူတူပဲဥပါရယော28ပါအဲ့ဒီနှစ်ခုဓာတ်ကမ္မဋ္ဌာန်းကြလည်းထပ်ပြောမယ်ဒီနှစ်ခုမှာဘယ်ဟာကရှုရင်မြင်လွယ်လဲဆိုရင်ဓာတ်ကရှုတာမြင်လွယ်ရုပ်ကိုရှုရင်ဓာတ်ကိုရှုပါနော်ဇံရတဲ့ပုံကောင်များအတွက် ဓာတ်ကိုရှုရင်ဓာတ်ကတဘာဝတွေပဲသူ့သဘောသူဆောင်တယ်ပူတာတို့အေးတာတို့လေးတာတို့ပေါ့တာဒီသဘောသူဆောင်တယ်အဲ့ဒီသဘာဝတွေကို အနေဆဒုက္ခအနတ္တမြောင်ရှုမှသို့မဟုတ်ပရမတ္တတရားတွေကိုအနေဆဒုက္ခအနတ္တမြောင်ရှုမှဝိပဿနာလို့ပြောတယ်ပညာနဲ့လာမဆုံးစရာဘူးတခါတလေဘုန်းကြီးတို့တော်တော်များများယောဂီတွေကမေးလိုက်ရင်တော့သူကဝိပဿနာရှုတယ်လို့ပြောခဲ့ရှုမှပုံပြောစမ်းပါဆိုရင်ဟိုလာဝင်လေထွက်လေတို့ ဟလာဘောင်းဘိန်းတို့စိုက်တို့ပညာနဲ့ပဲပြီးနေတာတဘာဝမမြင်ဘူးဗျအဲ့ဒါကိုသိစေချင်တာဝင်လေထွက်လေမှလည်းကလေးလေးအထီးတဲ့ညာပူလာအေးတာတောင်းတာဒေနာမာတာပြောဒီတဘာဝတွေမြင်ရမယ်ဖောင်းပေမှတ်တယ်ဆိုတဲ့တွန်းကန်တဲ့သဘောလေးတဲ့သဘော ပေါက်တဲ့သဘောဒါတွေမြင်ရမယ်ဒါတွေကိုပေါ်ပြီးပြောက်ဖြစ်ပြီးပြအိဋ္ဌာဒုက္ခအနာတ္တသုံးမျိုးလုံးမြင်မှဝိပဿနာလို့ပြောတယ်ဒါကြောင့်ဘုန်းကြီးတို့ဒီရုပ်တဘာဝတွေမြင်ဖို့အတွက်ရုပ်ကိုရှုရင်ဓာတ်ကိုရှုပါ ဓာတ်ကိုမြင်ရင်ပရမမြင်တယ်ပရမအစစ်မြင်ရင်ပညာပြောင်းတယ်ပညာပြောင်းလဲရှုတတ်တာပေါ့ရှုရှုတတ်ရတာပေါ့နော်တချို့ကြပညာမပြောင်းဘူးပညာနဲ့ပဲလမ်းဆုံးနေတာအဲ့လိုမျိုးမဖြစ်စေချင်လို့ဒါထပ်တယ်လည်းလည်းပြောပါနာရတဲ့နာမ်တဘာဝမြောင်ရှုရတော့ပေါ့ဗျာနာရသဘောလေးတွေဖတ်တာဆိုတွေ့ထိတဲ့သဘောလေးဝေဒနာဆိုခံစားတဲ့သဘောလေးသင်ညာဆိုမှတ်သားတဲ့သဘောလေးထိနာမိတာဆိုလေးလံထိုင်မင်းနိုင်မိတဲ့သဘောလေးတွေပေါ့ဒါနားလည်အောင်ပြော အဲ့ဒီသဘောလေးတွေမြောင်မှအာနာဘာနာမှတ်ရင်မှန်ရင်စိတ်ကစင်ကြယ်လာပြီဆိုနိဗ္ဗာန်တွေကျင်းလာပြီဆိုရှုမှန်ရင်ရှုမှန်ရင်လည်းဘာတွေကွဲလာလဲဆိုတော့ဟောဒါရုပ်တဘာဝတတ်တပဲဒါနာမ်တဘာဝတတ်တပဲဒီလိုကိုယ်ကပြပြမြင်လာတယ်ဗျဒီထဲမှာငါဆိုတာမျိုးတွေပျောက်လာငါသူတော်ယောက်ျားမျိုးငါသမီးငါသားငါပြည်စီငါဥစ္စာငါအကြောင်းပေါ့ဗျာဒါတွေကုန်ပျောက်သွားဒါ အယူမှားပေါ့ဗျာမိစ္ဆာဒိဋ္ဌိလို့ခေါ်တယ်နော်ဒီပေါ်မှာငကောအတိမှားတဲ့အခါကျဘာဖြစ်လဲယုံမှားတန်တရားတွေဖြစ်တော့အကုန်လုံးတန်တရားတွေကြောင့်ဝင်နေနာမရူပပရိစေတညာတကယ်ဖြစ်လာရင်တနည်းအားဖြင့်ယုံနာကွယ်ကွယ်ပြားပြားသိလာရင်ဒိဋ္ဌိနဲ့ဝိသိကိစ္စကွာကြပါတယ်နော်အဲ့ဒါလေးမှဖြစ်တော့တာကိုဒိဋ္ဌိဝိတ္တုခေါ်တယ်နော်အယူအမြင်စင်ကြယ်မှုပေါ့ဗျာ ယုံနာသဘောတရားတွေလို့မြင်သွားရင်ဒီပေါ်မှာငါတို့ရောယောက်ျားမိန်းမထင်ထားတာကမရှိတော့ဘူးပေါ့နော်ငါကတော့ဒါငါသားပဲငါသမီးငါအကြောင်းပဲဒီလိုထင်တာပဲရုပ်သဘောကနာမ်သဘောမြောင်းကြီးဒါကြောင့်ဘုန်းကြီးကရုပ်သဘောနာမ်သဘောမြောင်းကြီးရုပ်သဘောနာမ်သဘောမြောင်းကြီးခဏခဏတိုက်တွန်းရတာအဲတော့ယောဂီတွေမှတ်ထားမယ်နံပါတ်1ကသဘာဝလက္ခဏာပြမြောင်းရှုရမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှတ်ထားပါဒီသဘာဝလက္ခဏာရှုတဲ့အခါမှာနှစ်ပိုင်းပေါ့လေ ရုပ်တဘာဝနာမ်တဘာဝမြောင်ရှုပဲနံပါတ်1နံပါတ်2ကကြောင်းကျိုးတဘာဝမြောင်ရှုရတယ်ကြောင်းကျိုးတဘာဝမြောင်ရှုတဲ့အခါမှာဒီဒီမှာလည်းမထူးဘူးနော်ဇံရတဲ့ပုဂ္ဂိုလ်ကြောင်းကျိုးတဘာဝမြောင်ရှုနေရတစ်မျိုးဇံမရတဲ့ပုဂ္ဂိုလ်ရဲ့ကြောင်းကျိုးတဘာဝမြောင်ရှုနေရတစ်မျိုးဇံရတဲ့ပုဂ္ဂိုလ်များကြတော့ခက်ခက်ခက်ခဲကြောင်းကျိုးတဘာဝတွေမြောင်ရှုနိုင်တယ်ဇံမရတဲ့ပုဂ္ဂိုလ်ကတော့ဒီထင်ရှားတဲ့ ကြောင်းကျိုးတဘာဝကိုဘုန်းကြီးတို့အဓိကထားတဲ့။အဲဒီဟိုတနေ့အသေးချာနားထောင်ခဲ့တယ်နော်ဘုန်းကြီးတို့ဒီအာနာပါနာဇံမယဝနဲ့အာနာအာနာပါနာရှုတဲ့အခါမှာဝိပဿနာဘယ်လိုရှုရမလဲ။ဇံရတဲ့အခါကျတော့ဒီယုံ nant တရားတွေကိုကြောင်းကျိုးမြောင်ရှုတဲ့အခါကျတော့ဒီတတိပဌံသုတ်ထကရာမှာဟိုမောဂုတ်ဆရာတော်ကြီးတို့အမြဲတမ်းဟောနေတယ်ဝိဇာပိဇာသင်္ခါရအဲ့ဒီလိုအကြောင်းကျိုးတွေမြောင်ရှုရမယ်ပြောသွားတယ် ဇံမညာပဲနဲ့ရှုတဲ့ခါကျတော့ဘုန်းကြီးတို့ဒီဒီသတိပ္ပံတော့အထရာပဲသူပဲဖွင့်လာပဲအဲ့ဒီခါကျတော့ဘုန်းကြီးစာပင်တော့ပြောခဲ့တယ်အဲ့ဒီတော့ကဒီဒီကြောင်းကျိုးဆက်ဆက် ဖြစ်ပုံဆိုပြီးတော့စာနဲ့တော့အဲ့ဒီတော့ကစာရွက်တွေပေးထားတယ်ဟုတ်လားဖြစ်ဖြစ်ကြောင်းသဘောဖြစ်မှု ပြက်ကြောင်းသဘောပြက်မှုဆိုဒါလေးတွေပြောခဲ့တာလေနော်အဲ့ဒီမှာ ဖားဖို့ဥပမာ ပေးတာနည်းနည်းသက်ကြီးတဲ့လူတော့မြင်မှာပေါ့ဗျာ လုံနေပါလေဓာတ်လုံးတွေထိုးတဲ့လူတွေရွှေတွေထိုးတဲ့လူတွေဖားဝေနေသူတို့ရှူရှူရှူနေဆွဲတာအဲ့ဒီမှာဖားဝေဖားဝေကြီးမှာဒီဖားဝေဒီလိုအိမ်ကြီးရှိတာပေါ့ပြီးတော့နှုတ်သီးပြောင်းကြီးရှိတယ်ပြီးတော့ကြိုးကဒီလိုဆွဲတာလို့ဆွဲတာဆွဲတော့ကဒီဖားဝေကြီးကနေလေးလေးဆင်းဆင်းဖြစ်ဖို့အတွက်ဖားဝေကနှုတ်သီးပြောင်းလဲရှိရမယ်ဒီပြောင်းကြီးပေါ့ဖားဝေကြီးအထက်ကိုအိမ်ကြီးလဲရှိရမယ်ဆွဲတဲ့ဒီလုံးလာလဲရှိရမယ် အဲ့ဒီအကြောင်းတွေအကြောင်းကိုလေယာအစင်းစင်ဖြစ်တယ်လို့ပဲဘုန်းကြီးတို့ဒီအသက်ရှူလေယာလဲရှူခြင်းနဲ့စိတ်နော်ပြီးတဲ့ခါကျတော့အဲဒီမှာမမပေါ်ကြပါရှူခြင်းနဲ့စိတ်ရဟောဒီဝမ်းပိုက်ကြီးလည်းရှိရမယ်ပြီးတော့ဒီနှာခေါင်းပေါက်လည်းရှိရမယ်အဲ့ဒီအကြောင်းသုံးမျိုးအကြောင်းကိုဝင်လေထွက်လေတဲ့အစင်းစင်ဖြစ်စင်းစင်ဖြစ်ပြီးမာရောဝင်မယ်ပြော့ဝင်မယ်တွန်းဝင်မယ်စားရတို့အဲ့ဒါပဲပြောတယ်ဗျာဒီမှာအကြောင်းကျိုးအဲ့ဒါပြောစင်တာ အ ਨੇ ဆုံးဘုန်းကြီးတို့အဲ့ဒီမှာဘာသင်လဲဆိုတော့ဒီဝမ်းပိုက်တို့နှာခေါင်းပေါက်တို့ဒါထင်ရှားတယ်နည်းနည်းလေးသိအောင်ဘုန်းကြီးတို့ဘာသင်ကန်းတယ်တခါလေးလေးယောဂီတို့သတိထားမိလိုက်မသိဘူးဝင်လေထွက်လေမှတ်လို့မကောင်းရင်ရှူကျင်တဲ့စိတ်လေးသတိထားရှူလိုက်ပါဒါအဲ့ဒါအကြောင်းကိုမြင်အောင်ရှူခိုင်းတာအဲ့ဒါလေးသိအောင်လို့လုပ်ခိုင်းတာအဲ့လိုစသင်တယ်သွားခြင်းနဲ့သွားခြင်းနဲ့စိတ်လေးမြင်အောင်ရှုစားခြင်းနဲ့လည်းစားခြင်းနဲ့စိတ်လေးမြင်အောင်ရှုအဲ့လိုအဲ့ဒါကိုပြောတာအဲ့လိုစိတ်ကြောင့်မို့ဒီယောဂဖြစ်လာသူ ဘုန်းကြီးတဏှာတော့ဘုန်းကြီးပြောခြင်းနဲ့စိတ်ကြောင့်ပြောတာပေါ့မပြောခြင်းပါဇက်ပိတ်နေလို့ရတယ်ပြောခြင်းနဲ့စိတ်ကအကြောင်းအတန်နေထွက်လာအကျိုးဒီအတန်ကိုနားတော်ပြီးနောက်ကစိတ်ကပြန်သိလိုက်ပြန်အဲ့ကြအတန်ကအကြောင်းနောက်ကသိမှုကအကျိုးပေါ့ဒါမျိုးတွေဖြစ်နေဒီယုံနဲ့နာနဲ့ပါပဲအကြောင်းကျိုးဆက်ဆက်ဖြစ်နေဒါလောက်တော့မြင်ရတာပေါ့ဗျာအဲ့ဒီကြမှာအကြောင်းကျိုးကိုသိတဲ့ဉာဏ်တစ်ဆင့်ထက်သွားလိုက်မယ်နော် ခြေလမ်းတဲ့ခါလည်းမထူဘူးတခါလေးတော်တော်များများကဟုတ်လားဘယ်လမ်းနဲ့ညာလမ်းနဲ့ဒီလောက်ပဲမှတ်နေတယ်အဲ့ဒီချိန်မှာဘုန်းကြီးတော့ဗာခိုင်းလဲဆိုလန့်ညင်တဲ့စိတ်လေးကိုသိအောင်မှတ်ကြည့်ပါမလန့်ညင်တဲ့လေးသိပြီးမှလန့်ကြည့်ပါအဲ့ဒီခါကျရင်တော့ရှင်းရှင်းလင်းလင်းမြင်လာတယ်ဟောလန့်ညင်တဲ့စိတ်ရှိလို့လန့်တဲ့ယုတ်ကဖြစ်တာပဲဒီလိုကြောင်းကျိုးသဘာဝလေးမြင်မြင်မြင်မြင်အဲ့လိုကနေစရတယ်အဲ့လောက်တော့အနည်းဆုံးခြေခံသိပဲစီပေါ့ဗျာကြောင်းကျိုး ဟိုဇံရတဲ့ပုံကောင်များကျတော့မာသရိပဏတုတ်ဖွင့်ခဲ့သလိုပြိဿသဘောပါနဲ့နီးနဲ့မြင်နိုင်လည်းကောင်းပါလေသစ္စာလေးပါအစာရလိုပေါ့လေအများကြီးပဲကြောင်းကျုံမြင်တဲ့နီးအ ਨੇ ဆုံးဒီလောက်တော့ရုပ်နဲ့နာနဲ့ကြောင်းကျိုးဖြစ်စဉ်လေးတော့အ ਨੇ ဆုံးသိပေါ့ဒါသရိပဏတုတ်မှာဓာတ်ရိုက်ပြသွားတယ်နီးပါအဲလိုယုံနံတဘာဝရဲ့ပထမတဘာဝလက္ခဏာမြင်အောင်ကြည့်ဆိုယုံနံယုံတဘာဝနံတဘာဝမြင်အောင်ကြည့်နောက်နံပါတ်၄က ကြောင်းကျိုးတဘာဝမြင်အောင်ကြည့်ယုံနံတဘာဝမြင်သွားရင်ဒါနာမရူပပိစေကညာကြောင်းကျိုးတဘာဝမြင်သွားရင်ပစ္စယပရိကညာလို့ခေါ်တယ်ကြောင်းကျိုးတဘာဝမြင်ဟောဒီယုတ်ဒီနံတွေကကြောင်းကျိုးဆက်ဆက်ဖြစ်နေပါလားလို့ဒီလိုသိရနေပြန်တယ်ဟောငါသွားတယ်သူသွားတယ်ငါတိုင်းနဲ့သူဆိုင်နဲ့ဆိုအယူဆဒီပျောက်သွားတယ်ဒိဋ္ဌိကွာသွားတယ်ဒီပေါ်မှာလဲငါကတော့ဟောတရားဟုတ်မဟုတ်ရလား ဖះဆိုဟုတ်မှာဟုတ်ရလားဖះဟုတ်တာတွေဟုတ်မှာဟုတ်ရလားအစာရီလိုပေါ့အကြောင်းကျိုးသဘောတွေဟုတ်မှာဟုတ်ရလားဆိုတဲ့ဒီဝိသိကိစ္စတွေဖြစ်တယ်လူတိုင်းဖြစ်တယ်ယုံနံသဘာဝတွေအကြောင်းကျိုးသဘာဝတွေမှန်မှန်ကန်ကန်မြင်သွားပြီဆိုဒေဋ္ဌိနဲ့ဝိသိကိစ္စတို့လိုခွာကြသွားအဲ့ဒီအချိန်မှာကင်ခဝိတ္တရဝိသုဒ္ဓိဖြစ်တယ်ဒီမှာတော့ကင်ခါတော့ယုံမှားမှုပေါ့ဗျာဝိသိကိစ္စနဲ့ကင်ခါအတူတူပဲဒီယုံမှားမှုဝိသိကိစ္စကိုလွန်မြောက်သွားတဲ့ လွန်မြောက်ပြီးစင်ကြယ်သွားတဲ့ကိင္ကာဝိတ္တနာဝိတ္တုတိနော်ယုံမဟုဆိုဝိသေကိစ္စပေါ့သူကဘာလို့ယုံမလဲဆိုငါတို့ဘာယောက်ျားမိမထင်တာတော့ယုတ်တဘာဝနာတဘာဝတွေအမြင်မှန်ရလာတာနော်မိစ္ဆာတေကြီးလည်းကွာသွားတယ်ဝိသေကိစ္စလည်းကွာသွားတယ်လွန်သွားတယ်ကိင္ကာဝိတ္တနာဝိတ္တုတိအဲတော့ကိင္ကာဝိတ္တနာဝိတ္တုတိပစ္စယပရိကညာဖြစ်ရင်ကိင္ကာဝိတ္တနာဝိတ္တုတိညာဝိတ္တုတိဖြစ်တယ်လို့ဒီလိုမှတ်ထားဖို့ နောက်အများကြီးပေါ့ဗျာဘုန်းကြီးတို့ဒီအကြောင်းကြောင့်ဖြစ်ပုံနေဥမာရုပ်ဆိုပါတော့ရုပ်ဟာကံကြောင့်မို့လဲဒီရုပ်ကဖြစ်တာပဲစိတ်ကြောင့်မို့လဲဖြစ်တာပဲကံကြောင့်ဆိုဘုန်းကြီးတို့ရင်အတိတ်ကံတွေကြောင့်မို့ဒီမှာမျက်စိတွေတယောက်နဲ့တယောက်မတူနားတွေနှာခေါင်းတွေတယောက်နဲ့တယောက်မတူဒါအတိတ်ကံကြောင့်ဖြစ်လာဒီဘက်ခေတ်မှာပြင်လာတွေတော့ရှိတယ်ပေါ့အတန်နော်အတန်ကတော့ပြင်လို့မရဘူးအတိတ်ကံကြောင့်ဖြစ်ပေါ်လာဒါကံကြောင့်မြတ်စိတ်ကြောင့် ဘုန်းကြီးတို့အတန်ဘုန်းကြီးအတန်ဘောဒီမှာရှောင်းမတွေသိတယ်ရှောင်းနေသိတယ်ဒီကလေးတွေဘုန်းကြီးအားနေတာအေးပြက်တာအမှန်တာပြောရင်တော့ကျင်းစဉ်တခုကျင်းတော့မနဲ့စောကြီးထားအေးပြက်အားနေအဲအဲ့ဒါသူတို့ကသိတယ်အဲတော့ဘာဖြစ်လာလဲဆိုအားနေလာတော့ဒီစိတ်ကြောင့်ဖြစ်တဲ့စိတ်တရားယုတ်တရားလေးကြီးကြီးလေးနဲ့အတန်ကထွက်မလာ နော်အားနေတယ်အဲ့ဒါဖြစ်တာဒါစိတ်ကြောင့်ဖြစ်တဲ့စိတ်ကအတန်နေပေါ့ဗျာအတန်က အားနေတဲ့အတန်မျိုးထွက်တာအဲ့ဒါမျိုးပြောတာနော်အားရအားနေတဲ့အတန်မျိုးတွေထွက်လာပြီးဒါစိတ်ကြောင့်ဖြစ်တဲ့ရုပ်တွေဒါစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကကံကြောင့်လည်းဖြစ်တဲ့စိတ်ကြောင့်ဖြစ်တဲ့ဥရုကြောင့်ပူရင်တစ်မျိုးအေးရင်တစ်မျိုးလေးဘုန်းကြီးတို့ရုပ်ကိုကြည်လိုက်ဒါရုပ်အစာဟာရစားထိုင်တစ်မျိုးမစားရင်တစ်မျိုးဒါကံစေဥဒ္ဓဟာရအကြောင်းကိုလည်းဒီစိတ်ရုပ်တွေကဖြစ်တယ် စိတ်တွေပြောင်းလဲနေခြင်းကြောင့်မို့လဲဒီရုပ်တရားဖြစ်တယ်ဒီလိုပြောစိတ်ကြောင့်မို့လဲဒီယောဂတွေပြောင်းလဲနေတယ်ဒါမျိုးတွေပြန်ကြည့်လို့ရအောင်စိတ်ဆိုးရင်ယောဂတစ်မျိုးဖြစ်တယ်စိတ်ချမ်းသာရင်ယောဂတစ်မျိုးဖြစ်ဒီလိုလဲပြောယောဂပြောင်းလဲခြင်းကြောင့်မို့လဲနာပြောင်းလဲသွားဟာယောဂပူလောင်းလာရင်စိတ်ကလည်းတစ်မျိုးဖြစ်လာယောဂသိဟုတ်လားခန္ဓာဝိမသိအေးလာရင်လည်းနာစိတ်ကတစ်မျိုးပြောင်းလဲသွားအဲ့လိုအကြောင်းကျိုးလေဒါကတော့တာမန်အကြောင်းကျိုးပေါ့ဗျာဟိုနည်းနည်းနည်းနည်းအကြောင်းကျိုးမဟုတ်ပါဘူး အဲ့ဒီလောက်သိရင်တောင်မှဘုန်းကြီးတို့ဒိဋ္ဌိနေဝိစေကိစ္စအလိုလိုကွာကြသွားတော့ကိခဝေဒနာဝိသုဒ္ဓိဖြစ်တယ်လို့မှတ်ထားပါအဲ့ဒီကနေတဆင့်တက်ပြီးဘုန်းကြီးတို့ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာမတဘာဝတွေကိုနောက်ထပ်ဗာမြင်ပထမသဘာဝလက္ခဏာမြောင်ရှိရမယ်ဒါမှတ်ထားမယ်ဒုတိယကတာမညာလက္ခဏာမြောင်ရှိရမယ်ဒါတတိယညာနဲ့ကြိုက်တယ်နော်ပထမသဘာဝလက္ခဏာမြောင်ရှိမယ်ဆိုနာမရူပပိစေတညာနဲ့ပစ္စယပိဋိကညာကိုပြောတယ် ယုံနာသဘာဝမြောင်ရှိကြောင်းကျိုးသဘာဝမြောင်ရှိဒါတွေနဲ့ကြိုက်ပြောတာသာမာလည်းဒီတိုင်းမှာပါတယ်နောက်တစ်ဆင့်တက်မယ်ဒုတိယကြတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကပါတယ်တာမင်ညာလက္ခဏာမြောင်ရှုရမယ်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ဒီယုံနံတရားတွေကိုအနေစာဒုက္ခအနတ္တဒါသုံးမျိုးလုံးမြင်ရမလို့သုံးမျိုးလုံးမြင်မှတာမတ္တဉာဏ်ဒါဘုရားခရဏတိုက်တွန်းပါတယ်တော်တော်များများယောဂီတွေကဘုန်းကြီးတို့လည်းဒီလိုနဲ့လဲခဲ့ဥပါတယ် ဘာလဲဆိုတော့ဆရာသမားတွေကတော့တုတ်တွေကိုထောက်တာပေါ့ဗျာ။မာသီဆရာတော်ကြီးတို့ဘုံဘုံဆရာတော်ကြီးတို့သရမရာဆရာတော်ကြီးတို့ဒါကြောင့်ဒီနေ့ကယောဂီတို့မှတ်မိလွယ်အောင်လို့ဘုန်းကြီးတို့နောက်တိုင်းသားတယောက်ရဲ့ဝေဖန်မှုလေးနဲ့ဘုန်းကြီးပြောခဲ့ပါတယ်။နောက်တိုင်းသားတယောက်ကမာသီရိတ်တာကြီးနိုင်ရထုတ်ပြီးဝေဖန်သုံးသပ်ပါတယ်။သရမရာဆရာတော်ကြီးပြန်တော်မူသွားပါပြီ။ပန္နိတာယမတို့ဒီဟာမုံမြဆရာတော်သောနာတို့တက်တူရွယ်လူတွေဒီဆရာတော်ကြီးကနေဆာနုပဒနာဆောင်းပြီးသင်တယ်ဆိုဘုန်းကြီးပြောခဲ့ပါတယ် နောက်တိုင်းသားတယောက်ကကောက်ချက်ချချမ်းမြေဆရာတော်ကြီးကတော့အနတ္တနုပဒနာဇောင်းပေးသင်တယ်ဒီလိုပြောတယ်ဒီဘဲဆရာတော်မိန်တာပြမှန်တယ်ဗျဒါကိုဘုန်းကြီးကအထောက်ထားနဲ့ပြောမယ်မာဇီဆရာတော်မိုးကုတ်ဆရာတော်တရဝရံစီဆရာတော်တရဝရံစီဆရာတော်ရတော့မာဇီဆရာတော်တပည့်ဟုတ်ယောကအနေဆမြင်ရဒုက္ခမြင်တယ်အနေဆမြင်အနတ္တမြင်တယ်အဲ့ဒါမေဂိယတောက်တာမှာအဲ့တိုင်ဟောတာ ဘုန်းကြီးဂျုံတဲ့ခါကြီးတို့ကိုပြန်ပြောပြပါမယ်နော်အခုတော့ဒီလောက်ပဲမှတ်ထားမယ်အဲ့တော့ဘုန်းကြီးဘာပြောချင်တာလဲဆိုတော့ဆရာသမားတွေကသူကဘာပြောလဲအနေစာမြင်ဒုက္ခလည်းမြင်တယ်နတ္တလည်းကိုမြင်မမြင်စစ်စစ်ပေါ့ကိုရှုကြည့်တယ်ဒီခါလေးကိုဘုန်းကြီးတန်မြန်နားထောင်ကြည့်လိုက်ဘုန်းကြီးတန်ကြောင့်ပေါ်ပြီးပြောင်းဖြစ်ပြီးပြပေါ်ပြီးပြောင်းဖြစ်ပြီးအနေစာမြင်တယ်ဗျာဒီတန်ကိုကြားရောက်ကိုဒုက္ခလို့ညာနဲ့သိလိုက်သလားဒီတန်ကိုကြားရောက်အနတ္တလို့ညာနဲ့မှဖြစ်လိုက်သလား ဒါလေးသိစေခြင်းပဲတကယ်လို့မဖြစ်ဘူးဆိုရင်ဖြစ်ရင်တော့တိုင်းနဲ့လွန်နော်ခုနဆရာတော်ဘုရားကြီးတွေမိတ်နဲ့တိုင်းအနေစာမြင်ဒုက္ခလည်းမြင်နေတာအိုကေပဲဒါဆိုပုတ်ကောင်းတယ်ကိုယ်တကယ်ကိုအသိဉာဏ်နဲ့ထက်မြက်တဲ့ပုဂ္ဂိုလ်じゃမဖြစ်ဘူးမဟုတ်ဘူးဖြစ်နိုင်တယ်ဒါပေမဲ့ကိုယ်ဖြစ်မဖြစ်ရှာသမားဆုံးမတာနဲ့ရပ်မနေစေခြင်းမဖြစ်ဘူးဆိုရင်တော့ဘုန်းကြီးတို့ရှုစေခြင်းနဲ့ဒုက္ခလည်းရှုဖို့လိုတယ်အနတ္တလည်းရှုဖို့လိုတယ်အဲ့ဒါပြောချင်တော့ ဒါမှသမထဉာဏ်ဖြစ်တယ်အဲ့ဒါသမထဉာဏ်နဲ့တစ်ဆင့်တစ်ဆင့်အထက်ပိုင်းထက်ပိုင်းတွေဟိုဉာဏ်တွေရရင်ဘာဖြစ်ရှုစေခြင်းလဲဆိုအနတ္တရှုစေခြင်းဒါကြတော့ဘာလဲဆိုချမ်းမြေဆရာတို့ရဗာမိတ်လဲဆိုတော့အနတ္တနုပဒနာကိုဇောင်းပေးတင်တယ်ဆိုတော့ကသောတာပန်ဆိုတော့ဒိဋ္ဌိနဲ့ဝိသပယ်သွားတယ်ဒိဋ္ဌိပယ်ဖို့ဆိုအနတ္တမြင်မှ အတ္တဒိဋ္ဌိကပြုတ်တယ်အနတ္တမမြင်ဒိဋ္ဌိကမပြုတ်ဘူးဒိဋ္ဌိဆိုငါသူတော်ယောက်ျားမိန်းမထင်တာအနတ္တမမြင်တော့သူကဒိဋ္ဌိကမပယ်ဘူးဒိဋ္ဌိမပယ်တဲ့အခါကျသောတာပန်မဖြစ်ဘူးဗျာဒါကြောင့်ဘုရားတဏှာစဆက်ကတောက်စားတာကိုပြောခဲ့တယ်အဲ့ဒီတော့မှမူရင်းကတော့အနတ္တရှုခိုင်းတာပဲအဲ့ဒီမထေကြီးတွေနော်သက်80ဝါတော့60ရတဲ့မထေကြီးတွေဘုရားလက်ထက်ကလည်း ဒီလိုပဲဘာ60လောက်အတူတူပဲဒီတုတ်ကိုကြားနာတော့မညာဖွညာရတယ်တီယိုခင်မှာလည်းဘာတော့60တက်တော်80မထေရတဲ့ဒီစသကတုတ်တန်ကြားနာကျင့်သုံးတော့ရဟနာဖြစ်သွားအဲ့မှာကြည့်လဲပေါ့ဗျာအဲ့ဒီတုတ်တန်မှာဆိုရင်ဘုန်းကြီးတို့ကြောင်းကျိုးဖြစ်စဉ်က6636မျိုးပဲအာယုံရဲ့ဓွာရရဲ့အာယုံရဲ့ဝိညာဉ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့တဏှာရဲ့ဒီ6မျိုးပဲဟောသွားတယ်ဒါလေးပြောချင် နော်ဒါကိုချမ်းမြေဆရာတော်ကြီးအနာတ္တနုပဒနာဆောင်းပေးတင်တယ်ဒီတုတ်ကိုကြည့်တင်တယ်ဒါလေးမှတ်ထားဘာဖြစ်ဖြစ်ဒီမှာပြောချင်တာကကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတဘာဝတွေကိုဘာမြောင်ရှုအောင်လဲအနေစာဒုက္ခအနတ္တမြောင်ရှုဝိပဿနာရှုမှဆိုရင်နံပါတ်1သဘာဝလက္ခဏာမြောင်ရှုနံပါတ်2တာမညာလက္ခဏာမြောင်ရှုတာမညာဆိုဒီတာမန္တရညာနဲ့အတူတူပဲနော်ဒါကတ်မှတ်တာတာမန္တရညာနဲ့အတူတူပဲ အဲ့ဒီအနေဆဒုက္ခအနတ္တဉာဏ်နဲ့မှမြင်လာပြီဆိုရင်ဟုတ်လားကိုရှုမှတ်နေတဲ့လမ်းစရာမှားလားမှန်လားကိုယ်ကပြသိလာနိုင်မယ်မကမကညာနာဒသနာဝိသုဒ္ဓိဆိုတာကိုကျင့်တဲ့လမ်းမလားလမ်းလမ်းမလားအဓိကတော့ဒီယုံနဲ့အကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေရဲ့ဖြစ်မှုပြတ်မှုနေသဒုက္ခအနတ္တဘောဒါတွေမြင်မှလမ်းမှန်တယ် အဲ့ဒါမမြင်သေးတော့လမ်းမသွားနေဦးမှာပဲနော်အဲ့လိုလမ်းမလမ်းမဒီရုပ်ကြောင်းကျိုးဆက်ဆက်ပြရုံဏတော်တကယ်ကိုညာနဲ့မြင်အနေဆတို့ကမြင်ပြီးဆိုရင်တော့လမ်းမဖြစ်သွားပြီပေါ့လမ်းမဖြစ်တော့လမ်းမလမ်းမညာညာအမြင်စင်ကြယ်မှုကမေဃမေဃညာနာတဒနာဝိတ္တုလို့ခေါ်တယ်အဲ့ဒီကနေပြီးတော့သူကတမ္ပဒနာညာပိုင်းကျတော့အနေဆဒုက္ခအနတ္တမြင်ပြီးတော့အဲဒုက္ခဝိနာတွေတွေ့တယ်ဗျ ။ဒါကြောင့်အဲ့ဒီချိန်မှာတမာရီရလာရင်ဒုက္ခဝိနာတွေပါတယ်မှတ်ဖို့လိုပါတယ်။ဒုက္ခဝိနာမှတ်လို့ရှိရင်တော့ဘုန်းကြီးတို့ဒုက္ခသဘောလည်းပိုးမြင်တယ်အနတ္တသဘောလည်းပြောပိုးမြင်တယ်။ဒါပြောပါမယ်နော်။ဘုန်းကြီးတို့ဒီဝိညာဉ်ဥပဒနာကြောင့်မှပြောဖို့စိတ်ကူးထားလို့အကြမ်းများပြောရင်ဒီဒုက္ခဝိနာရှုတော့မယ်ဆိုရင်ဘုန်းကြီးတို့ကပထမဆုံးနဂုလပိတာတုတ်ထောက်ပြီးတော့မိုးဆရာတော်ရတော့ဒိဋ္ဌိခွာရှုဆိုပြောတာဟောဒီယောခန္ဓာဝိယ ဒီဖောက်ပြန်ပစ္စည်းဒီခန္ဓာကိုယ်ရဲ့ရုပ်ပဲဒါမျိုးလေးသိတာနော်ပြီးတဲ့အခါကျတော့သိနေတဲ့တရားလေးကနာမ်ပဲဒီလိုအကြမ်းမြင်သိတာနော်အော်ဒါငါလည်းမဟုတ်သူလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဘူးဒီလိုကြိုပြီးတော့ခွာရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ညာနဲ့မြင်အောင်ကြည့်တာငါသူတော်ယောက်ျားငါနဲ့တွဲမကြည့်တာဒါကိုဒိဋ္ဌိခွာလည်းသုံးတယ်နောက်တစ်ခုဘုန်းကြီးကဘာထက်လဲဆိုအနတ္တလက္ခဏာတော့ထောက်ပြီးတော့ ခုနနကုလဗိဒသုတ်ထောက်ပြီးတော့မောဂုတ်ဆရာတော်ကြီးကထဲတယ်ဘုန်းကြီးတို့လည်းအဲ့တိုင်းသင်တယ်နောက်တစ်ခုကတော့အနတ္တလက္ခဏာသုတ်မှာကကြအနတ္တဒီယုံနံသဘောတရားတော့ကိုဖြစ်လို့မဖြစ်ဘူးဗျာသူဖြစ်လို့ဖြစ်နေအနတ္တကြိုးစင်နေတာဒုက္ခဝနာရှုမှတ်တော့မဆိုရင်ဟောဒါယုတ်တဘာတက်တက်ဒါနံသဘာဝတက်တက်ဒီယုတ်တဘာနံသဘာတွေကငါဖြစ်လို့ဖြစ်တဲ့အရာမဟုတ်ဘူးသူဖြစ်ခြင်းလို့ဖြစ်နေတဲ့သဘာဝတွေပဲအနတ္တကြိုးစင်နေတာတယ် အဲ့လိုကြိုးဆင်ញင်မှသူကမှတ်နိုင်တယ်ပြီးတော့သိခံလည်းသိခံနိုင်ရမယ်ဣရိယာမပြင်းမဲနဲ့မှတ်နိုင်ရမယ်ပျောက်လို့လည်းစိတ်နဲ့မမှတ်ရဘူးပျောက်လို့လည်းစိတ်နဲ့မှတ်တော့မပျောက်ဘူးမပျောက်တော့ဒေါသဖြစ်စိတ်တက်တကြအဲ့လိုမှိုင်းလည်းမှားတယ်နော်ဒီတော့ခြုံပြောရင်ဒိဋ္ဌိခွာထားမယ်အနတ္တကြိုးဆင်ញင်ထားမယ်ပျောက်လို့လည်းစိတ်နဲ့မရှိပါဘူးမပြောက်တဲ့ခါကျစိတ်တက်ကြတဲ့စိတ်နဲ့မရှိပါဘူးသိလို့တဲ့စိတ်နဲ့ရှုတယ် ဒီနာကျင်မှုကဥမာရုပ်အခြေခံရှုမယ်ဆိုရင်ဥမာခုနဘုန်းကြီးပြောတယ်ခန္ဓာကိုယ်ကြီးရှုရင်ရုပ်ကိုရှုရင်ဓာတ်ကိုမြင်လွယ်တယ်ဆိုတော့ဒီနာကျင်မှုကပူနာလားအေးနာလားတောက်နာလားတင်းနာလားအပေါ်ယနာလားတွင်းနာလားလားကြည့်ရင်သိတယ်တဘာဝတစ်ခုကိုဘေးရထိုင်ကြည့်နေတယ်ကြည့်ရဖြည်းဖြည်းနာလားရုပ်တည်းနာလားပြောင်းနာလားရွှေ့နာလားသေးသေးနာလားကြီးကြီးနာလားတွေ့တယ်အဲ့လိုကြီးကြီးနာဒိုးနာလဲရောနာလဲဒိုးနာလဲရောနာလိုက် ဒီနေရာမှာချမ်းမြေဆရာတော်ကြီးကဒုက္ခဝေနာကိုသိခံပြီးမှတ်နိုင်မယ်ဆိုရင်နိဗ္ဗာန်ကိုသွားတဲ့တော့တစ်ချောင်းရပြီဆိုပြီးဥပမာပေးတာကောင်းတယ်ဘုန်းကြီးရဲ့ဥမာလေးကြိုက်တယ်ဒါကြောင့်ဘုန်းကြီးဆရာသမားတွေရတဲ့နီးတွေကိုတတ်နိုင်များခုသင်တန်းသူသင်တန်းသားဘုန်းကြီးမျှပေးပါတယ်ဘုန်းကြီးကဆရာဆွဲမထားဘူးကောင်းတဲ့ဆရာဆုံးပါဆိုနားပါတယ်ဓမ္မကြီးတော့နားတယ်ဘုန်းကြီးတရားတွေနားတယ်ဒကာကြီးတော့နားတယ်နားတယ်နားပြီးတော့ကောင်းတာလေးတွေကိုလည်းကြင့်ကြည့်မယ် လက်တွေလည်းကျင့်သုံးကြည့်မယ်စာနဲ့လည်းကန့်ကြည့်မယ်ဆိုဘုန်းကြီးလက်ခံတယ်ယူပြောတယ်ခုချမ်းမြေဆရာတော်ကြီးကဘာပြောလဲဒီဒုက္ခဝိနာလေးကိုသိခံပြီးမှတ်နိုင်မယ်ဆိုရင်ဟိုတုံးလာလဲရော့လာကျန်တဲ့စိတ်တို့ဒီစေတသိက်တို့မှတ်တဲ့ခါကျလေစိတ်ကဟိုကြားတာမှဟိုရောက်ဒီရောက်ဒီဘောပြန်မကပ်ဘူးနာနာမှစိတ်ကဘေးထွက်တာဒီမရောက်ဘူးအဲ့လိုမျိုးဒီဝေဒနာလေးဒုက္ခဝေဒနာလေးကိုမှတ်နေပြီဒီပေါ်မှာပဲကပ်နေဘေးကိုထွက်မသွားဘူး ဘောအမြဲမပြတ်ကနဲ့တိုးနာလဲရောနာလဲတိုးနာလဲရောနာတမာရီဖြစ်လွယ်ဒါကြောင့်မို့သူကဘာတင်စားလဲဆိုနိဗ္ဗာန်ကိုသွားတယ်တော့တစ်ချောင်းရပြီလို့သူအဲ့လိုတင်စားပြောတယ်မှတ်နိုင်ပါပါခုနသီးမခံနိုင်လည်းမမှတ်နဲ့သီးမခံနဲ့သွားမိုင်းလဲထွက်ပြေးရတတ်တယ်အကြောင်းကိုနံပါတ်1သိခံနိုင်ရမယ်ဒီတရားကိုမပြင်းမလို့မှတ်နဲ့ဒါကိုတိုက်တွန်းတာပေါ့နော်အဲ့ရနေချုပ်ပြောကြတယ်ဗျာအဲ့လိုမိုင်းမိုင်းမိုင်းနဲ့တမာရီတွေတိတ်အကောင်းလား အကောင်းလာတွေကတူနဲ့တူဒီကြော်ပုံချင်းတော့မတူဘူးဗျာဒီဒုက္ခဝိနာတွေပြည့်နေရော့ပါပြီးကြော်သွားတယ်တချို့ကြလဲဒီဒုက္ခဝိနာတွေကပေါက်ကွဲပြက်စီးပြီးဟုတ်လဲအဲ့မှာလွတ်သွားတယ်ပေါ့ဒီလိုကိုလွတ်သွားတယ်လွတ်သွားရင်ကလည်းကိုယ်ကလည်းပေါ့စိတ်ကလည်းပေါ့ကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာဒုက္ခဝိနာဖြစ်သွားတယ်အဲ့ဒီလိုလွတ်သွားတဲ့အချိန်မှာတခါတလေဘာတွေလာတတ်တယ်အလင်းရောင်တွေပီတိတွေပတ္တိတွေမျိုးစုံလာတတ်တယ် အတုပရုပ်လောင်းတွေဒီခါလေးကိုအတုပသူများအတုပဖရာယဟန္တာတွေအများကြီးတွေ့တတ်တယ်တောတဲ့တောင်နဲ့ရောက်သွားသလိုတွေအများကြီးတွေ့တတ်တယ်ဒါဥဒပြညာရှေ့ပိုင်းလို့ခေါ်ပါတယ်ဒီမှာဘုန်းကြီးခုနဉာဏ်စဉ်ပိုင်းမှာဥဒပြညာအနုပိုင်းလို့လည်းခေါ်တယ်နော်ဒုက္ခဝနာလွတ်သွားတယ်ဒီခုနဥဒပြညာအနုပိုင်းကြတော့ပိရိပတ္တိတွေလာတယ်ဒါကိုဝိပဿနာဉာဏ်ညူးချောင်းလို့လည်းသုံးပါတယ်။ဘာကြောင့်လဲဆိုဒီပေါ်မှာသားရတယ်ဗျ လွတ်သွားပြီးတော့အဲဘုန်းကြီးဒီပြီးတဲ့ခါကျပြောမယ်နော်ဒီတရားတွေပြီးသွားတဲ့ခါကျဉာဏ်စင်ပြီးတော့တာမကာမတော့မအဲ့ဒီမှာပါတယ်။ဘာပါလဲဆိုတော့ဘုရားလက်ထက်ကအဖြစ်ပြက်လေးတခုရေးထားတဲ့ဒီတာမကာမတော့ထက်ကရာမှာတော်ကြောင်တောနေတဲ့ဆရာတော်တပါးဗျာ။ तू ကလည်းတားကြီးသိပုံမရဘူး။တရားတွေအထုံးအာနာမနာအထုတ်တယ်ထင်ပါတယ်ဘာလို့လဲ तू ကနမိတ်အလင်းနမိတ်တွေပေါ်တာ။အလင်းနမိတ်တွေပေါ်တော့ပထမအလင်းနမိတ်ပေါ်တော့ငါ ပရမမက်ရပြီတဲ့မက်တစ်ခုရပြီလို့ပြောလိုက်တယ်ဟာနောက်တစ်ခါအလင်းနမိတ်ပေါ့ငါဒုတိယမက်ရပြီနောက်တစ်ခါအလင်းနမိတ်ပေါ့ငါတတိယမက်ရပြီနောက်တစ်ခါအလင်းနမိတ်ငါသုဋ္ဌမက်ရပြီသူကရဟနာဖြစ်သွားပြီပေါ့ဗျာပြောတာအဲ့လိုနဲ့ပြန်တော်မူသွားတော့သူ့ကိုရွာသားတွေကတားကြည့်ညိုပြီးတော့ကြီးကြီးကျယ်ကျယ်ပူဇော်ပြီးတော့မိတဲ့ကြောကြပူဇော်ပွဲတွေလုပ်တာအဲ့ဒီချိန်မှာတကယ်အသိဉာဏ်ဘုသူတော်ရှိတဲ့ရဟန်းတော်တွေကရောက်လာအဲ့တော့ဘာလို့ကြီးကျယ်ပူဇာဒီလိုဆရာတော်က ရဟနာဖြစ်သွားပြီမဲ့လေးပါးရသွားပြီဟုတ်လားဆရာတော်ကဘယ်လိုမိတ်လဲဆိုအဲ့မှာတပည့်တွေကလည်းအသိညာအားနေတာပထမအလင်းရောင်မြင်လာပထမရမဲ့ရပြီလို့ပြောတယ်ဗျာတဲ့ဒုတိယအလင်းရောင်ရဒုတိယမဲ့ရတတိယအလင်းရောင်ရတတိယမဲ့သုဒ္ဓအလင်းရောင်သုဒ္ဓဟာအဲ့ဒါမဲ့မဟုတ်သေးဘူးဘာမဲ့မှမဟုတ်သေးဘူးဒီဉာဏ်တစ်ခုရဲ့ရှေ့ပိုင်းမှာတွေ့ရတာအဲ့ဒီမှာစကားတွေများကုန်တော့ဗောလေကိုကဟိုဟိုရွာသားတွေကကိုယ့်ဆရာကိုတားကြည့်ညိုထားတဲ့ခံကြအဲ့လိုတွေဖြစ်ကြတယ် တကယ်မသိတဲ့ခါလို့ဖြစ်တော့ပေါ့ဒါပြောချင်တာကဥရပြညာရှေ့ပိုင်းမှာဘုံဘုံဟိုတလောကလည်းအတွေ့အကြုံလေးတခုပြောပါနည်းနည်းဘက်ကဖြစ်ပြလေးတခုဘုန်းကြီးလူတဲ့တယောက်ကတဝူကဘိုးဆရာတော်ကြီးနေနဲ့တရားပြတယ်အဲ့ဒီတက္ကမကြီးကဒီအရင်တိတ်ဝါလည်းဖျားဖူးခဲ့တာလည်းဖြစ်ကောင်းဖြစ်ဖျားနဲ့တွေ့ခဲ့တာလည်းဖြစ်ကောင်းဖြစ်မယ်ဘာဖြစ်လဲဆိုဖျားကိုဓာတ်ရတွေ့ရတွေ့ရတဲ့အခါကျတော့မျက်စိဒီအောင်ထဲမှာဖျားကိုဓာတ်ရဖူးမြော် ဘူးမြောင်တွေက तू ကအမလို့အမြမျက်စိဖွင့်ပြီးလိုက်ရှာမတွေ့ကမ္မဋ္ဌာန်းဆရာလည်းမပြည့်နိုင်အဲ့လိုဖြစ်တာနောက်တော့ဘာဖြစ်လဲတော့ကမ္မဋ္ဌာန်းဆရာဒီဓမ္မကြီးပဲယူတယ်လို့သတ်မှတ်ချလိုက်တယ်တကယ်တမ်းကျ तू အတွေ့အကြုံမရှိတာဒါမျိုးတွေလည်းဖြစ်တတ်ပါလေဗျာဒီတော့ဆိုလိုတာကဥရဗျညာအနုပိုင်းမှာအဲ့လိုမျိုးတွေပေါ်တတ်ပါတယ်လို့မှတ်ထားမယ်ဥရဗျညာအနုပိုင်းရှေ့ပိုင်းနဲ့သမထညာဟာမေကမေကညာနာတဏဝိတ္တုဖြစ်ပါတယ် ဘုရားပြညာနောက်ပိုင်းကျတော့ဒီယုံ nant တရားတွေကခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းဒါမျိုးတွေဖြစ်တယ်နော်ဘုရားပြညာနောက်ပိုင်းယုံ nant တရားပရမကဘာပြောမလဲဝင်လေထွက်လေမှတ်တယ်ဟောဝင်လေရတခုတည်းထွက်လေရလည်းတခုတည်းဒီလောက်ပဲတည်တယ်သမန္တရညာပိုင်းမှာနော်ဒီဖောင်းတာပိန်တာလည်းမတည်တယ်တဖောင်းနဲ့တပိန်နဲ့လှမ်းတဲ့အခါလည်းတလှမ်းနဲ့ကိုးရတယ်ဆိုတကိုးရတယ်တဆန်နဲ့ဒါပဲတည်တယ်ဘုရားပြညာနောက်ပိုင်းကျတော့ဒီဖြစ်စဉ်က အများကြီးဖြစ်တာ ဖြစ်တည်ပြက်လို့လည်းပြောလို့ရတယ်ဒါကိုအဲ့ဒီညာဘန်းရောက်သွားဘုန်းကြီးကဘာခေါ်လဲဆိုသင်္ကတလက္ခဏာပြမြင်အောင်ရှုရမယ်ဆိုဒါတတ္တိယဝိပဿနာရှုတဲ့ပုဂ္ဂိုလ်များပြန်ပြောပါမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များနံပါတ်၁ကသဘာဝလက္ခဏာမြင်အောင်ရှုယုံနာသဘာဝအကြောင်းကျိုးသဘာဝမြင်အောင်ရှုနံပါတ်၁ကဒီအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်ရှုဒါကိုတာမညာလက္ခဏာမြင်အောင်ရှု နော်နံပါတ်1ကသဘာဝလက္ခဏာမြောင်ရှုနံပါတ်2ကတာမညာလက္ခဏာမြောင်ရှုသဘာဝလက္ခဏာမြောင်ရှုဆိုတာနဲ့နာမရူပပရိစေရညာပစ္စယပရိကညာနဲ့အတူတူပါပဲတာမညာလက္ခဏာမြောင်ရှုဆိုတာတမ္ပတ္တညာနဲ့အတူတူပဲနေသဒုက္ခအနတ္တမြောင်ရှုရအဲ့ဒီကနေတဆင့်တက်ပြီးတော့ဒီယုံနံတရားတွေရဲ့ဥပထီပင်စလည်းဆုံးတဖောင်းနဲ့မဟုတ်ဘူးတပိန်နဲ့မဟုတ်ဘူးတလန်းနဲ့မဟုတ်ဘူးတကွေးနဲ့မဟုတ်ဘူးအများကြီးတွေ့ရတယ် အဲဒီဥရဗျညာကြယုံနာသဘောတရားတွေရဲ့ခတ်သက်သက်ပေါ့ခတ်သက်သက်ပျောက်တရားတွေအများကြီးတွေ့ရတယ်ဟုတ်ဘုန်းကြီးတန်ဆိုတော့တတန်နဲ့ထင်တယ်တကယ်သမာဓိချင်းတန်ဥရဗျညာနောက်ပိုင်းဟာဒီတန်တွေအများကြီးဆက်ဆက်ဆက်ဆက်အများကြီးဖြစ်နေတာတွေ့ရလိမ့်မယ်အဲ့ဒါမျိုးကြားတာပဲဖြစ်ဖြစ်နာတာပဲဖြစ်ဖြစ်မြင်တာပဲဖြစ်ဖြစ်ငကိုယ်လုံးကတော့တစ်ခုတည်းမဟုတ်အများကြီးတွေ့အဲ့ဒီရောက်ရင်ဥရဗျညာနောက်ပိုင်းအရင်ပိုင်းလို့ပြောပါတယ် အဲ့ရနေဆက်အထုတ်တယ်ပေါ့ဗျာဆက်အထုတ်တော့ဘာဖြစ်လာလဲဆိုဘင်္ဂညာပေါ့နော်ဘင်္ဂညာတို့ဘေယညာတို့စာရည်ညာနေဆင်းရဲဖြစ်တယ်နော်အဲအဲ့ဒီမှာဘင်္ဂညာဆိုတာကဘာဖြစ်လာလဲဆိုရုပ်နဲ့နေရာခုနကခတ်သွတ်သွတ်ပေါ့ခတ်သွတ်သွတ်ဖြစ်နေတိတ်မြန်နေတယ်တိတ်မြန်နေတဲ့ကကြရှုမှတ်နေတဲ့ကရှုမှတ်ဆရာရော ရှုခဲ့ပေါ်ခါလေအတွဲလိုက်အဖြစ်ကတိတ်မတွေ့ဘူးတိတ်မြန်တဲ့ကအပြက်ကြီးတယ်မြန်တာ အဲ့ဒီလို အပြက်ကြီးတဲ့တွေ့ရတာကိုဘင်္ဂညာခေါ်တယ်နော်တကယ်တော့ညဖြစ်စဉ်တွေကတော့ဖြစ်ပြက်နေတာပဲဒါပေမဲ့ဖြစ်စဉ်တွေကသိမ့်မြန်နေတယ်နော်အပြက်ပဲတွေ့ရတယ်အပြက်ကြီးမြင်တဲ့ဉာဏ်မျိုးကိုဘင်္ဂညာလို့ခေါ်တယ်အပြက်ကြီးတဲ့ဟောလဲသိမ့်မြန်တဲ့တရရိပ်နဲ့ဟာတရရိပ်တစ်ဘဝတစ်ဖြောက်ဖြောက်နဲ့သိမ့်ဖြစ်ပြက်နေအပြက်တွေကြီးမြင်လာတဲ့အခါကျဘလို့ဖြစ်လာလဲဆိုတော့ကိုယ်စိတ်ကဟာ ငါဘယ်ချိန်မှဆိုသိနိုင်ပါလားအဲ့လိုတွေးမိလာတယ်အဲ့လိုသိလာတယ်အဲ့လိုညံဖြစ်လာတဲ့ဒီယုံ nant တရားတွေပေါ်မှာကြောက်လာတယ်ကြောက်စိတ်တွေဝင်လာတယ်အဲ့ဒါကိုဘယညာလို့ခေါ်တယ်အဲ့လိုကြောက်စိတ်တွေဝင်လာတဲ့ခါကျတော့ကြောက်စရာဖြစ်ဒီယုံ nant တရားတွေမှာကြောက်စရာဖြစ်မြင်လာတော့ဒီယုံ nant တရားတွေပေါ်မှာတကွအကောင်းထင်တာပေါ့ဗျာအကောင်းမထင်တော့အပြည့်ကျင်မြင်လာတယ် အာငါဒီယုံနာတရားတွေရှိလားဒုက္ခတွေရောက်တာပဲဒီလိုအပြစ်တွေကျင်မြင်လားဒီသားရှိလို့ဒုက္ခငါဒီသမီးရှိလို့ရဒီကြောင်းရှိလို့ဒီအိမ်ရှိလို့ဒါမျိုးတွေအပြစ်တွေကျင်မြင်လာတော့အဲ့ဒါကိုအာရိနဝညာလို့ခေါ်တယ်အဲ့ဒီလိုအပြစ်တွေချင်းမြင်လာတဲ့ကဒီယုံ nant တရားတွေပေါ်မှာသုံးဖို့ဒီသားသမီးဒီပစ္စည်းဒီအိမ်ဒီအကြောင်းပေါ်မှာစိတ်ပြက်ငြီးငွေ့လာတယ်မနေခြင်းတော့မလိုခြင်းတော့ဒီခန္ဓာကိုယ်ပေါ်မှာမလိုခြင်းတော့နော်အဲ့ဒါနေပြီးတိုင်းညာတော်တော်များ သုတ်တံကိုတနည်းကဘုန်းကြီးပြောတယ်သူတိမသုတ်တံဆိုရင်ဒီနေဗိဒညာလောက်ကစပြီးတော့ပြောတာဗျာအောက်ညာတွေကိုမပြောဘူးနော်တကယ်တော့ဖြစ်စဉ်ကတော့ဘုဟုဆရာတို့ရဒါကြည့်ပြီးတော့နော် ဖြစ်ပြမုံဖြစ်ပြဆုံးတယ်ဆိုတာဖြစ်ပြကိုမုံအောင်ရှုရမယ်ဆိုတာနေဗိဒညာကိုကြည့်ပြောတာနော်ဒီညာမဖြစ်ခင်အားဆိုရင်ဘုန်းကြီးတို့ကဗာပြစ်တာလဲဆိုလက်ရှိကိုဘွားကိုပေါ့ကိုဘွားကိုပြောတယ်လူဖြစ်ဖြစ်ဘုန်းကြီးဖြစ်ဖြစ် နော်ဟာဒီရဟန်းဘဝနေရာချမ်းသာတယ်လူဘဝနေရာချမ်းသာတယ်နတ်ဘဝနေရာချမ်းသာနှစ်သက်တာပဲလူဘဝရတာလည်းပြောတယ်ရဟန်းဘဝရပြောတယ်နတ်ဘဝရတာလည်းပြောတယ်နော်တရားနဲ့ပြောတာမဟုတ်ဘူးဒီဘဝကြီးကိုနှစ်သက်ပြောတာပြောတာအဲ့လိုပြောနေတာနော်အဲ့ဒီမှာတော့ဥမာပေးထားတယ်ဗျထက်ကရာတို့ပါစာပြီးမှငါဖမ်းတဲ့ပုဂ္ဂိုလ်ဟာတဲ့ရေထဲမှာရှိတဲ့ငါးငါးကိုငါးထင်ပြီးတော့လေပင်ဆုပ်ကန်လိုက်တာ ဆွဲထုတ်လိုက်တဲ့ခါကျတကယ်မွေဆိုးကြီးမှန်းသိတော့မွေဆိုးကြီးမှန်းသိတော့ဘယ်လိုကျင်တော့မှာလဲဗျဘယ်ဆုပ်ကင်ထားမလဲအဲလွတ်ပြလိုက်တာဘုန်းကြီးတို့ခုဟာကိုယ်ခန္ဓာကိုယ်ဒုက္ခနာကိုယ်သားကိုယ်သမီးကိုယ်ပစ္စည်းဒါမြန်နိုးတယ်ကိုယ်ကြောင့်မြန်နိုးတယ်ဆိုတာဒီမငင်းငွေလို့ပေါ့ဗျာငင်းငွေလိုက်စိတ်ပြက်လိုက်ဒီပေါ်ဘယ်လိုကျင်တော့မလဲလွတ်ချလိုက်တာလွတ်မချနိုင်သေးဘူးဆိုရင်တော့ဒီလူဒီပုဂ္ဂိုလ်ဒီဘုန်းကြီးဒါမငင်းငွေသေးဘူးဗျာပျော်နေတာပဲဒီအာယုံမှာဒါရှင်းရှင်းလေးပဲ ဒါလေးကိုမှတ်ထားဖို့အတူတူပဲဘုန်းကြီးရောလူရောနော်ဒီဒီဘုန်းကြီးတို့ကတော့သူများအကျယ်မပြောကိုလည်းအတူတူပဲဒီဉာဏ်ကိုဖြစ်သေးမဲ့ညာဘုံညာမရသေးဒီဉာဏ်တွေကတော့ဟိုရလိုက်ပြုတ်ကြလိုက်ဟိုတလောကရှောင်းမလေးတယောက်မေးတယ်ဘယ်ညာမဆိုဒီဝိပဿနာဉာဏ်တွေကမဲ့ညာဘုံညာရသွားမှနောက်ကလေးပြန်ပြန်ပြုတ်ကြမဲ့ညာဘုံညာရသွားတော့မှဒီပြန်ရှုမှဥဒပြညာလောက်ကစပြီးပြန်ရှုလို့ရတယ်မဲ့ညာဘုံညာရသွားတဲ့ပုဂ္ဂိုလ်များဒါလေးမှတ်တာနော် မင်းညာဖုန်ညာမရတဲ့ပုဂ္ဂိုလ်ကတော့ကုံပြုတ်ကြတာပဲဟိုးနာမရူပပရိစေကညာစပဲဦးမယ်ဒါကြောင့်မို့တကြိုးတကာကြီးတကာကြီးဓမ္မကြီးလျှောက်ပါဆရာတော်တရားစခန်းဝင်များအတိတ်ကပြန်စပြဒီလိုနဲ့လဲနေရေကိုမကြောက်ဘူးဝင်အားထုတ်လို့တော်တော်တက်သွားပြန်ပြန်ထွက်လာပြန်အိမ်ပြန်ရောက်တော့လည်းငကိုတိုင်းပြန်ဖြစ်သွားဒီလိုနဲ့လဲနေတယ်ဗျာဒါမျိုးပြောတော့နော်အဲနောက်တစ်ခုဆက်သွားကြအောင်လို့နေဗိဒာညာနေဗိဒာညာပြီးတော့ဟုတ်လားဒီယုတ်တရား နံတရားတွေပေါ်မှာကိုကစိတ်ပြက်လာပြီညီးဝေလာပြီဒီတရားနံတရားတွေရုပ်တရားတွေမှာစွတ်လွတ်ချင်တဲ့စိတ်တွေဖြစ်တာဒါမုတ်စိတုကမြဉာဏ်လို့ခေါ်တယ်နော်လွတ်မြောက်လို့တဲ့စိတ်တွေဖြစ်တော့ဒါတွေကလွတ်မြောက်သူကလွတ်မြောက်အောင်လဲလုပ်တယ်နော်အနေစာဒုက္ခနာတာယူတယ်ဒါကဘုန်းကြီးတို့တမ္ပတ္တဉာဏ်ပိုင်းမှာလည်းဒီလိုရှိတယ်ဘုန်းကြီးဒီမဲ့ဒီနေ့အဲ့မှာစာလေးတွေပေးတယ်တော်40တို့ဘာဝနာ40အတူတူပဲအဲ့ဒီလိုအနေစာဒုက္ခအနေစာက လက္ခဏာဘယ်နှချက်ဒုက္ခလက္ခဏာဘယ်ညာနာတာအဲ့ဒါတွေမြင်အောင်ရှုတာဒါတမတ္တညာလည်းရှုတယ်ဒီပရိသင်္ခာညာမှာလည်းထပ်ရှုတဲ့အတွက်ဒါကိုပရိသင်္ခာညာလို့ခေါ်တယ်အဲ့ဒီလိုဖမထထပေါ့ထထထထရှုရင်းနဲ့အဲ့ဒီယုံနာတရားတွေပေါ်မှာနောက်ပိုင်းကျဘာဖြစ်လာလဲဆိုတော့ဝမ်းသာတာလည်းမဖြစ်ဘူးဝမ်းမနဲ့ဝမ်းမသာတာလည်းမဖြစ်ဘူးကြောက်တာလည်းမဖြစ်ဘူးနှစ်သက်တာလည်းမဖြစ်ဘူးချမ်းသာလည်းမဟုတ်စင်စိတ်ကိုအငြင်းများထားနိုင် ရှုမိုက်ရှုမိုက်ရှုမိုက်ရှုမိုက် တွေ့ပါလိမ့်မယ်ဒီအာယုန်တို့ကတိတ်တိမ်ပွေလာတဲ့ခါမှာဘာဖြစ်လာလဲဆိုတော့ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်အဲ့ဒီသဘောလေးတွေ့လိုက်အဲ့ဒီဘုံမှာကပ်ထားနိုင်တယ်ဒါဒုက္ခမဟုတ်ဒုက္ခမဟုတ်ဥပ္ပခာသဘောထားပြီးရှုနိုင်တဲ့ဉာဏ်မျိုးဒါဥသင်္ခါရဥပ္ပခာဉာဏ်လို့ခေါ်ပါတယ် အဲသင်္ကာရုပ္ပကညာနဲ့တဆင့်ပေါ့လေအဲ့ဒီမှာဆက်မှားတယ်ဆက်မှားကအနုလောမညာဆိုဒါမဲ့ညာဖို့ဒါသင်္ကာရုပ္ပကညာကိုဘုန်းကြီးကဘာသုံးလဲဘောရာလိုင်းလို့ခေါ်တယ်ဒီဘောရာလိုင်းကနေအထက်ကိုလည်းဝါဝင်သွားနိုင်တယ်အောက်ကိုလည်းပြန်ပြုတ်ကျနိုင်တယ်အထက်ကိုဝင်မယ်ဆိုရင်ဒီမှာတော့မဂ္ဂဝီတီတွေပါနေနားလေထားတော့ဗောနော်တင်ညိုဒီကုဘေးရမှာဆိုဂရုဓမ္မလိုသင်ပေးနေတာဒါတွေလည်းစ조사ပြီးလိုက်ကြည့်ကြဗောနော်မဂ္ဂဝီတီဖြစ်ပုံတွေပြောမယ်အဲ့ရသင်္ကာရုပ္ပကညာ အကောင်းလာတဲ့ခါကျတော့ဘာဖြစ်လဲဆိုမကဝိထိတခါတည်းမက်ဖို့ဝင်ဖို့အတွက်အကောင်းလာပြီဆိုရင်ဘာဖြစ်လာမကဝိထိမကဝိထိဆိုတာမက်စိတ်စင်တန်းဖြစ်စဉ်လို့ပြောတယ်ဘုံကဆလနာဝင်ပြီးလှုပ်လာတယ်ဝင်ကိုပိစေတာပြတ်သွားတယ်ပြီးတော့ပရိကံဟိုတနေ့လည်းပြောခဲ့ပြီဒီအပ္ပနာဖြစ်ဖို့အတွက်ဒီနေ့မဉ္ဇဏ်ဖုန်ညာဖြစ်ဖို့အတွက်ပြုစီမံတတ်တော့ပရိကံလို့ခေါ်တယ်ပရိကံဖြစ်တယ်ပြီးတော့ဥပ္ပစာ အပနာယနီသုံးမဲ့ရဲ့အမဲ့ညာရဲ့အနီးမှာဖြစ်တဲ့ရှိ ဖြစ်လေရှိတဲ့ပြောဥပ္ပစာပြီးတော့မှဒီမှာအနုလောအနုလောမညာအနုလောနော်အနုလောအနုလောအနုလောဆိုတာရှေးရှေးပြိကံတွေကိစ္စကိုလည်းဆက်လက်ဆောင်ရွက်တယ်နော်နောက်ထပ်ဒီမက်ကိုလည်းဖြစ်ပေါ်စေနိုင်အောင်ဟုတ်လားလျော်လို့အနုလောအဲတော့ဒီမှာအနုလောမညာဆိုတာကပရိကံဥပ္ပစာအနုလောဒီသုံးမျိုးကိုအနုလောမညာလို့ခေါ်တယ်စိတ်ဖြစ်စဉ်နဲ့မှာ ပြီးမှတကားအနုလောဒီဟာတွေကမကြောက်ဘူးစိတ်ကလက်ပြတွေလျှောက်တွေပဲဂရေတသိမ့်ဖြစ်တာခဏလေးပဲဘုံမဆလနာပြီးတော့ဘုံကုပိစရာပြီးတော့မနောဝိဇံပရိကဥပဇာအနုလောပြီးတော့ဂုတ္တပုတန်းဖြစ်တယ်ဂုတ္တပုဆိုတာပုရုဇဉ်တွေဖြတ်ပြီးတော့မဲ့ရှိကနိဗ္ဗာန်ကိုအစမြင်တယ်မြင်တဲ့သူကဒါပေမဲ့ကိလေသာမပယ်သေးဘူးဘယ်ရောက်မှပယ်လဲဆိုမဲ့ညာဖြစ်မှ ကိုယ်ရီကိုဖြစ်ပြီးတော့မဉ္ဇဉ်လာတယ်သောတာပတိမဉ္ဇဉ်ချက်တယ်အဲ့ဒီမဉ္ဇဉ်ခိုက်တာမာယာဒိဋ္ဌိဝိသေစာပယ်လိုက်တယ်နော်ဣဒ္ဓမစ္စည်းကပယ်တယ်မပယ်တယ်ဆိုတော့ငင်းခုန်ရှိတယ်ပေါ့ဗျအဲ့မှာမဉ္ဇဉ်ဒိဋ္ဌိဝိသေစာပယ်သွားတယ်ပယ်သွားရင်စောစောကဘုန်းကြီးတို့ဒီအောက်တုန်းကပစ္စယပရိကညာဖြစ်တုန်းကကိကဝေဒနာဝိသုဒ္ဓိမှာလည်းဒိဋ္ဌိနဲ့ဝိသေစာပယ်တယ်ဒါကတော့ဟိုမသေးကြသေးဘူးပေါ့ဗျာဒီမဉ္ဇဉ်ဖုန်ညာရမှသေချာဒိဋ္ဌိနဲ့ဝိသေစာဟိုပယ်တာကတော့ ဒီကြောင်းကျိုးနာယုတ်တရားတွေမြင်မယ်ကြောင်းကျိုးတရားတွေမြင်နေမယ်သီလလည်းစင်ကြယ်မယ်စိတ်လည်းစင်ကြယ်မယ်သီလမစင်ကြယ်စိတ်မစင်စင်ကြယ်ပြုတ်ကြနိုင်တယ်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေရဲ့ဉာဏ်ကိုလည်းဖြည့်ရမယ်ပေါ့လေနော်ယုံနာတဘာဝတွေရဲ့ယုံနာသဘောတရားတွေအကြောင်းဒီယုံနာတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒီဉာဏ်ကိုလည်းမြင်ရမယ်သိရမယ် အဲ့ဒါမှသူကကေကဝေဒနာဝိတ္တဒါမသိဘူးပြုတ်ကြသွားရင်လည်းဒါမသိကြအောင်ဒီမဲ့ညာကြတော့ဒိဋ္ဌိနိဝိသေသတကယ်ပဲသွားတယ်ပဲသွားရင်နောက်ထပ်မလာတော့မဖြစ်တော့အဲ့လိုကွာတော့အဲ့ရနေဖုံညာဖြစ်ဖုံဆိုတာကတော့ဒီငိမ့်အေးသွားတော့ဗောဗျာငိမ့်အေးတဲ့သဘောပါမဲ့ရဲ့အကျိုးမဲ့ရတော့ဖုံတန့်ဖြစ်တယ်အဲ့ရဖုံပြီးတော့ပိဿကနာညာပိဿကနာညာကြတော့ ငါဘာမက်တွေရသွားတယ်ဆိုပြန်ဆင်ញင်တာငါဖော်ဖို့ရသွားပြီတော့ဗန်မြင်တယ်ဗျအဲ့ဒါဖြစ်ကိုဖြစ်မပြင်းတော့ဘုန်းကြီးတို့ယောဂီတို့မသိကြဘူးဗျပြီးတော့နိဗ္ဗာန်ကိုလည်းပြန်ဆင်ញင်လို့ရတယ်ဒီသုံးကတော့သိကြပါပြောတယ်ကိလေသာပယ်တယ်မပယ်တဲ့ပိုင်းမှာတော့ဒါတော့ငင်းခုံရှိတယ်သိညော်လိုက်အတိုင်းရေးထားအဲ့ဒီမှာတော့တချို့ကြတော့ကိလေသာပယ်တာသိတယ်တဲ့တချို့ကြကိမပယ်တဲ့ကိလေသာလည်းသိတယ်သူကဒီပိဿကရဏညာသောတာပန်ဖြစ်တော့ ငါမှဘာကိလေသာတွေပယ်သွားပြီသိတယ်ငါမှဘာကိလေသာတွေကြံသေးတယ်ဆိုတော့သိတယ်အဲ့ဒါကိုပြောတယ်အဲ့ဒီကိလေသာပယ်မှုမပယ်မှုကိစ္စသိမှုမသိမှုကိစ္စတော့တချို့ကလည်းမြင်တယ်မမြင်ဘူးဒီဟာလေးငင်းခုန်ရှိတာပေါ့နော်ဖရာရဲ့တော်တော်ကြီးမဟာနန္ဒမင်းသားကြီးဒီဟာကိုထောက်ဆပြီးတော့ပြောကြတယ်ပေါ့အဲသူတယောက်ပဲထောက်ဆစရာကြည့်တယ်ကျန်တဲ့ဟာတွေကမြင်တဲ့သဘောရှိတယ်ဘာဖြစ်လို့လဲဆိုရင် ဟိုတနေ့ကဘုန်းကြီးပြောတယ်သူတိမတုတ်မှလည်းကြည်လိုက်နောက်ကပိဿကနာညာဆိုဓာတ်ရိုက်ပါတယ်ဝိမု ക്തി ဝိမု ക്തി ညာနာဓာတနာဆိုဒါပါတယ်ဓမ္မစကြာတုတ်ဆုံးမှလည်းဒါပါတယ်ပြီးတော့ပိဿကနာညာဖြစ်တယ်ဗျအဲ့ဒါလေးသိကြပါမှတ်တာညာဖြစ်ပြီဆိုငါဘာမဲ့ရပြီသိတယ်ဘုန်းကြီးတို့နောက်ဟိုစိတ်ဝင်စားရင်တော့ဆုံးလို့ဆရာတို့ရဲ့ထေရပတ်တွေကိုဖတ်ကြည့်လိုက်အဲ့ဒီဆရာတော်ကြီးတိကျရေးထားတယ်ဘယ်နေ့မှဘာဘာမဲ့ရပြီဘယ်နေ့မှဘယ်လမှာသူကရက်လတွေရက်တိကျနေရေးထားတယ် အဲ့ဒါသိကြလို့ရေးတာဗျဒါပေမဲ့ရေးခဲ့ပါတယ်နော်ဒီဆရာတော်ကြီးကသူကရေးခဲ့လို့ဒါလည်းဘုန်းကြီးတို့ဖတ်လို့ကသိလိုက်ရတာနော်အဲ့လိုသေချာပေါက်သိတယ်လို့မှတ်ထားမယ်နော်အဲ့တော့ပြောချင်တာကဒီညာနေတဲ့ကြည်လိုက်ဥရဗျညာနောက်အရင်ပိုင်းပေါ့လေအရင်ပိုင်းကနေပြီးတော့နုလောမညာနဲ့ပြိပဒာညာနာဒါတနာဝိတုဒ္ဓိညာမြင်နေဆင်းဆင်းဆင်ကျဲသွားတော့ပေါ့နော်အဲဂုတ္တဘူကြတော့ဘယ်ညာမှပါဘူးဗျအဲ့ဒါလေးမှတ်ထား ဘယ်ဘယ်ကိုရဘူးကြလေဘယ်ဝိသုဒ္ဓိနဲ့မှမတွဲဘူးပြောချင်တာဘယ်ညာမှမပါဘူးမဟုတ်ကိုရဘူးကဝိသုဒ္ဓိမက်ကနေအလွတ်ဖြစ်နေတယ်နော်အဲ့ဒီကနေမဲ့ညာဖုံညာဘိသောကနာညာကိုညာနာဒသနာဝိသုဒ္ဓိဒီလိုတွဲထားတယ်အဲ့တော့မဲ့ခင်သုံးပါးနဲ့တွဲပြမယ်သီလဝိသုဒ္ဓိကသီလမဲ့ခင်သမဝါစာသမကမ္မတာသမအာဇီဝသီလမဲ့ခင် စိတ်တော်ဝိတ္တုတွေဒါကတော့ယောဂီတို့သိပြီးသားအနေနဲ့ဘုန်းကြီးမရေးတော့ဘူးနော်။တမာရိမက္ကညာတမာတတိတမာတမာတိတမာဝိုင်းမဒါတမာရိမက္ကညာစိတ်တော်ဝိတ္တုတွေတွဲကျန်တဲ့ဒိဋ္ဌိဝိတ္တုတွေကနေညာနာတဏ္ဍဝိတ္တုတွေတိုင်အောင်ဒါပညာမက္ကပညာတွေအစင်းစင်ဖြတ်သွားတယ်။ပညာမက္ကညာတော့မက္က၈ပါးမှာတမာဒိဋ္ဌိနဲ့တမာသင်္ကပ္ပနော်။ဒီခုနညာနဲ့အမှန်တိုင်းမြင်မှာညာအမှန်တိုင်းစဉ်းစားတယ်။အမှန်တိုင်းတွေးတယ်။အမှားတွေ မြင်တော့အမှားပဲတွေးမှာပဲဒါလေးမှတ်တာနောက်ကကြည့်လိုက်ပရိညာသုံးပါနောက်ဆုံးကကြည့်လိုက်ပရိညာဆိုပိုင်းခြားပြီးသိတာပါကြည့်လိုက်ပထမကပရိညာသုံးပါကညာတပရိညာနော်အောက်ဆုံးကတိရဏပရိညာဘာဟာနာပရိညာညာတပရိညာဆိုတာယုံ nant တဘာဝတွေကြောင်းကျုပ်တဘာဝတွေ သိသွားတာဗျဒါညာတပရိညာဒါကြောင့်ဘုန်းကြီးတို့တရားမှတ်တဲ့ခါကျတော့ပရမရုပ်သဘောနာမ်ဘောတွေမြောင်မှမြောင်မှဒါသဘာဝလက္ခဏာမြောင်ကြည့်ခိုင်းတာဒါကညာတပရိညာသဘောပဲနောက်ဒုတိယပါကနဲ့ကြောင်းကျိုးသဘာဝလေးရှူရင် ရှူခြင်းတဲ့စိတ်လေးသိအောင်မှလှမ်းရင်လှမ်းခြင်းတဲ့စိတ်လေးသိအောင်မှသိပြီးမှမှကိုယ်ခြင်းတဲ့စိတ်ပြောခြင်းတဲ့စိတ်ရက်ခြင်းတဲ့စိတ်စားခြင်းတဲ့စိတ်ဒီစိတ်လေးသိအောင်မှကြောင်းကျိုးမြောင်မှခိုင်းတာအခြေခံအနေနဲ့နော်ဒီတော့ ယုံ nant တဘာဝကြောင်းကျိုးတဘာဝတွေကို ပိုင်းခြားသိတာကိုညာတပဋိညာလို့မှတ်ထားမယ်တိရဏပဋိညာဆိုတာကဒီယုံ nant တဘာဝတွေအနိစ္စဒုက္ခအနတ္တမြင်သွားတာဒါကြတော့သမ္ပဒနာညာနဲ့ဥရပယညာအရင်ကောင်းတူရောအဲ့ဒီဟာကိုတိရဏပဋိညာခေါ်တယ်နော်ခုနကြောင်းကျိုးဆက်ဆက်ဖြစ်နေယုံ nant တဘာဝတွေရဲ့နေစာဒုက္ခအနတ္တဒီဉာဏ်ဖြင့်ပိုင်းခြားသိပါတာဒါတိရဏပ ပညာလို့ခေါ်တယ်ပြီးတော့မှဩသူကဟိုပင်ကညာပင်ကညာကအတာတာမှားနေတယ်အဲဒီသူကဘာနဲ့စောင့်လဲဆို ပင်ကညာကနေပြီးတော့ဟိုပိဿကနာညာတဲ့အဲ့ဒီအလေကောင်ဒါလေးဖြုတ်တာအဲ့မှားနေဘုန်းကြီးတွေမကြည့်မိလိုက်ရိုက်တော့နော်ပင်ကပင်ကညာကနေပြီးတော့ပိဿကနာညာတိုင်အောင်ပေါ့နော်ဒါကဘာလဲဆိုတော့ သင်္ကန်းညာအပြက်ကြီးတဲ့မြင်လာပြီဆိုရင်နော်ဒီယုံနံတရားတွေပေါ်မှာနှစ်သက်မှုတွေ့တာမှုတွေစပယ်တော့တာပေါ့ဗျာနော်အပြက်ကျမြင်လာဘယ်လိုကျင်တော့မလဲဒါမျိုးလေးတွေအပြက်ကျမြင်လာယုံနံတရားတွေအပြက်ကျငါအချိန်ပြေးသိနေမှာဒီပေါ်မှာအရာတွေစမလိုကျင်တော့သိနေတော့အပြက်ကျမြင်လာတော့ဒါဘင်္ဂညာအဲ့ဒီကနေစပြီးဘာနာဆိုတာကဒီ လောဘဒေါသမောဟဆိုင်တဲ့မာမာနတွေဖြည်းဖြည်းချင်းပယ်လာတယ်နော်ဒါကြောင့်ဘုရားဆရာတော်ကြီးကသုံးသွားတာသူတို့တချို့ဒီပုံကိုယ်တွေသိချာမဖတ်ထားတာပါတယ်ဒိဋ္ဌိပါတယ်ဆိုတာဝိညာရှုတဲ့အခါမှာဉာဏ်နဲ့ကြိုးခွာခိုင်းတာသူကဒိဋ္ဌိခွာတဲ့အခါမှာကြိုးခွာမယ်နော်ကြိုးခွာတာရှိတယ်ပယ်ခွာခွာတာရှိတယ်အကျင့်ခွာခွာတာရှိတယ်ပယ်ခွာခွာတာရှိတယ်ဆိုဒီလိုသုံးတာ ကျင့်တဲ့ခါကျတော့ဘုန်းကြီးတို့နော်ညာနဲ့ကြိုးခွာတာရှိတယ်အတိလေးနဲ့ညာနဲ့ကြိုးခွာတာဒီဘယညာကနေစပြီးဘုန်းကြီးတို့ဂုရုဝိညာဉ်ထီအောင်ကြတော့သူကကျင့်ရင်းနဲ့ကွာသွားတာဒီပေါ်မှာလောဘတို့ဒေါသတို့မာမနာတို့ဖြည်းဖြည်းနဲ့နည်းသွားတယ်ဒီပေါ်မှာမညာဖုန်ညာရသွားရင်တော့ဒါဒိဋ္ဌိကတကယ်ကွာတော့ဗောဗျာနော်အဲ့ဒါအဲ့ဒါကြပဲ့ကွာလို့ခေါ်တယ်ဟုတ်နော်ကြိုးခွာတာရဲ့အတိနဲ့ခွာတာရဲ့ နော်ညာနဲ့ခုနကညာနဲ့ပယ်ခွာရဒီလိုခွာတယ်ဒီတော့ဒီရောဘာနာပရိညာဆိုတာကလောဘဒေါသမောဟစတဲ့ကိလေသာတရားတွေသို့မဟုတ်နိဝေနတရားတွေပယ်ပြီးတော့တိသွားတာနော်ပယ်ရင်းနဲ့ဒီညာနေဖြက်လာတာဟုတ်ပိုင်ပိုင်ခြားခြားသိတော့ပယ်တာဒါကိုဘာနာပရိညာခေါ်တယ်နော်အဲဒီတော့ဘင်္ဂညာကနေပြီးစမယ်နော်ဒီတော့မှဘယညာဖြစ်နေဘင်္ဂညာနေစဘင်္ဂညာကနေပြီးတော့ ပိဿကနာဉာဏ်တိုင်အောင်ကိုဒါကိုဘုန်းကြီးတို့ပရိညာပရိဘာနာပရိညာလို့ခေါ်တယ်ဒီဉာဏ်นี่ဖြစ်သွားကိုယ်စိတ်ထဲမှာမကောင်းတဲ့စိတ်တွေငြိမ်ဖို့လာတယ်မကောင်းတဲ့ပြုမှုတွေငြိမ်ဖို့လာအကြောင်းကရဏပြောတဲ့ဘုံညာမဲ့ညာဖုံညာရနိုင်ကောင်းတယ်ဒီရလိုက်ဒါနဲ့ခုံနဲ့ညီအောင်နေနိုင်ရမယ်ဒီဉာဏ်นี่ဖြစ်ပြီလို့လည်းပြောသေးတယ်ကိုယ်မူရလည်းမထိန်နိုင်ဘူးနှုတ်မကောင်းတဲ့ကိုယ်မူရလည်းမထိန်နိုင်ဘူး မကောင်းတဲ့ပြောချော်လည်းမထိနိုင်မကောင်းတဲ့စိတ်တက်ကလည်းမထိနိုင်ဘူးဆိုကိုပြောတာနဲ့အလုံးနဲ့တခြားသေးပဲအဲ့ဒါလေးမှတ်ထားအောင်နော်အဲဒါကတော့ဘုန်းကြီးတို့ဒီနေ့ပြောခြင်းနဲ့ဉာဏ်စဉ်16ဝိသုဒ္ဓိမဝိသုဒ္ဓိ9ပါးနဲ့ဉာဏ်စဉ်16ပါးနော်ဟောကြံသေးတယ်ဘုန်းကြီးကြော်ပြောတာတာမကာမတုံနှစ်ချောရတာစပြောနော်အဲဒီဉာဏ်စဉ်လေးတွေသိထားလို့ရှိရင်တာမကာမတုံ အတွက်ပြောရတာပိုကောင်းတာပေါ့နော်အဲဒီမှာဘုန်းကြီးတို့ဘာခေါ်လဲဆိုတာမကမ္မတုတ်ရဲ့အကြောင်းလေးရှင်ပြောမယ်နော်ဒီအဲ့ဒါမှပြီးမှဘုန်းကြီးဒီတုတ်ကိုဘာလို့ပြောရလဲရှင်းပြဘုရားရှင်ကဘုန်းကြီးတို့တက္ကအတိုင်းတာမရွာမှာတရင်သုံးနေတယ်အဲ့ဒီချိန်မှာ ပါဝါမြို့ပါဝါမြို့မှာနေတဲ့ဘာသာကြောင်ကောင်းဆောင် ဒါဒီလူကြီးတွေじゃသိပါတယ်ဖရာလက်ထက်ကဘာသာတရားခေါင်းဆောင်6ဦးရှိတယ်နာတဗုဒ္ဓသာနာတဗုဒ္ဓရဲ့နာတနာတရဲ့သားသူ့နာမည်ကနိဂန္ဓခေါ်တယ်နိဂန္ဓဆိုတဲ့ဘာသာရေးခေါင်းဆောင်ကြီးတယောက်ကွယ်လွန်သွားတယ်ကွယ်လွန်သွားတဲ့အချိန်မှာ သူတပည့်တွေကစိတ်ဝမ်းကွဲပြီးရံပြေကြငင်းခုန်ကြဒီခေတ်လိုပြောရင်လည်းကြောင်းနေကန်နေလူကြနေမှာပေါ့အဲဒီလိုဖြစ်ကြအဲ့ဒါသူတို့ကကွဲကြတဲ့ခါကျတော့ သူတို့ကြည်ညိုတဲ့တရားဓမ္မတွေစိတ်မချမ်းသာကြဘူးသူတို့အပေါ်မှာစိတ်ပြက်ကြတယ်ယုံသေးတွေနဲလာကြည်ညိုမှုတွေနဲလာအဲ့ဒီအချိန်မှာ ပါဝါမြို့မှာဘယ်သူကဝါဆိုးနေလဲဆိုရှင်သာဗုဒ္ဓရဲ့ညီ အငယ်ဆုံးတော့ပေါ့အငယ်ဆုံးကရှင်ရေဝဒနော်အဲ့ဒီထက်ကရှင်စုံနာသူကလည်းကိုရင်ငငယ်လေးကကိုရင်ဘွားလည်းသင်္ကန်းဝက်လာသူ့ကိုတာမဏိစုံနာတာမဏိစုံနာနဲ့ခေါ်ကြတယ် ဟိုရံဖြစ်တည်တိုင်အောင်လည်းတာမဏေဆုံးတာပဲတကယ်တမ်းကြောင့်မထေဒီဥပမာဘုန်းကြီးတို့ဘိုးစဉ်တရားကိုဘုရားကနေဆုံးတာရံကိုရုတ်ခိုင်းတယ်ဆိုတာတူပဲနော်အဲ့ဒါဒါပေမဲ့လို့ဘုန်းကြီးတို့တခါတလေတချို့ငဲနာမဲတွေခေါ်တာရှိတယ်လေဘလောက်ပဲတက်ကြီးလို့နေငဲနာမဲအတိုင်းပဲခုလဲကိုရင်ကိုရင်စုံတာလို့ခေါ်နေကြတယ်ရံဖြစ်တော့လေကိုရင်စုံတာပဲသူကအဲ့ဒီအဲ့ဒီမထေစုံတာကအဲ့ဒီမှာနေတာ အဲဒီမှာတော့ပြောမှတ်တမ်းတင်ထားတယ်ငယ်နာမည်တိုင်းခေါ်ကြတာတဲ့တာမဏေဇုံနာပဲခေါ်ကြတယ်သူကရမ်းဖြစ်နေအဲ့ဒီမျိုးမှနေတော့ခုနဘာသာကြောင်းကောင်းဆောင်သေးတဲ့ကသူတပည့်တွေအဲ့ဒီလိုရံပြကြငင်းကြခုံကြလူကြရဲကြဒါလည်းကြားတာကြားတဲ့ခါကျတော့ဝါကျွလာတဲ့ခါကျဘယ်သွားလဲဆိုတော့ဖျားရှိတဲ့နေရာကိုရောက်လာတယ်ဖျားရှိတဲ့နေရာရောက်လာတဲ့ခါကျတော့ရှင်သာရိပုတ္တရာက သူ့ညီတွေကို သင်္ကန်းဝတ်တဲ့ခါမှာ တခြားမထေရကိုဝတ်ခိုင်းတယ်ရှင်အာနန္ဒာဒီစုံနာကိုရှင်အာနန္ဒာဝတ်ခိုင်းတာဝတ်ခိုင်းတဲ့အတွက်ဘုန်းကြီးတို့ပထမဆုံးဆရာကိုဥပိ္ပဇေဆရာခေါ်တယ်အဲ့ဒီအချိန်မှာဘုရားတတ်တော်ကြီးရင်တဲ့တခါကျတော့ဘာဖြစ်လဲဆိုတော့ပစ္ဆသမဏအမြဲရှိသွားပြီငကိုကအမြဲမရှိဘူးအလှည့်ကျကြုံတယ်လို့လောက်ကြအဲ့ဒီအချိန်မှာရှင်အာနန္ဒာအမြဲတမ်းဘုရားရဲ့ဥပဒါကဘုရားအနိနာမှာပြည့်စုံဆောက်ရှောက်တဲ့ဒီခေတ်လိုကိုယ်ရင်တော့ပစ္ဆသမဏခေါ်တယ် အဲ့မှာနေတယ်ရှင်စုံနာကရှင်အာနန္ဒသူ့ဆရာရင်သူ့ကိုကိုရင်ပြုတ်ပေးလိုက်တာကိုရင်ပြုဝိရာနဲ့ယဟန်ဖြစ်တည်တယ်ဥပ္ပစေဆိုတာရှိရတယ်နော်ဒီစုံနာယဟန်ကနေပြီးတော့သူ့ဆရာဥပ္ပစေဆရာရှင်အာနန္ဒသွားလျှောက်တယ်ရှင်ဆရာတော်တပီတော့ဝါဆိုတဲ့မြို့မှာတော့ဘာသာကြောင်းကောင်းဆောင်တယောက်ကွလွန်သွားတယ်ကွလွန်သွားပြန်နောက်ပိုင်းမှာဗျာသူတို့တပည့်တွေစိတ်ဝမ်းကွဲလိုက်ကြတာရံဖြစ်လိုက်ကြတာ ဒီကိလိုပြောနေစောက်ဦးတွေကားတွေလှုပ်လိုက်ကြတယ်နေမှာပေါ့အဲ့ဒါတွေပြောတယ်အာသူတို့ကြည်ညိုတဲ့ဒကာမတွေကိုစိတ်ပြက်ကုန်ပြီဆရာတော်အဲ့လိုတပည့်တို့တို့ဒီဗုဒ္ဓသာသနာမှာလဲဒီလိုမဖြစ်အောင်ဘယ်လိုလုပ်ရရင်ကောင်းမလဲဒါကိုဆရာလျှောက်တာဟာအဲ့မှာဆရာဟုတ်တယ်ဒါတို့မြတ်စွာဘုရားလျှောက်တဲ့နဲ့အဲ့ဒီမှာမြတ်စွာဘုရားသွားလျှောက်ကြဇုံတော့ခေါ်သွားပြီးတပည့်ကိုခေါ်သွားပြီးတော့မြတ်စွာဘုရားကသွားလျှောက်ခုနအကြောင်းဆုံးကုန်လျှောက်တာပေါ့လေ တပည့်တော်တို့ဘုရားတဲ့ဒီခုနနာရဗုဒ္ဓအနိကနာရဗုဒ္ဓနိကန္ဒဘာသာရေးကောင်းဆုံးကွယ်လွန်သောသူတပည့်တရားနောက်ပိုင်းမှာပြဿနာဖြစ်တယ်လို့ဗုဒ္ဓမရှိတဲ့နောက်ပိုင်းမှာလည်းဒီတန်ခါးကြီးကွဲသွားမှာကိုတပည့်တော်တို့စိုးရိမ်မိပါတယ်ဗျာဒါလျှောက်ကြလျှောက်တော့ဗုဒ္ဓဗာမိန်လေဆိုအနန္တာတဲ့ငါဖျားကဟောကြားထားတယ်တဲ့သင်တို့တွေမှာတတိပဋ္ဌာန်၄ပါးတမ္ပပဋ္ဌာန်တဲ့ တရား၄ပါးပေါ့နော်ဗောဓိပက္ခယ38ပါးဒါတွေနော်အဲ့ဒီတရားတွေဟောတဲ့နေရာမှာဒီဟာတွေနဲ့ပတ်သက်ပြီးသတိပ္ပဏနဲ့ပတ်သက်ကွဲပြားနေတဲ့ရဟန်းတွေရှိသလားအာဒီသတိပ္ပဏငါကဒီလိုယူဆတယ်သူကဒီလိုယူဆတယ်သမ္မာပဒနဲ့ပတ်သက်တယ်အိန္ဒိနဲ့ပတ်သက်တယ်ဘုဇင်နဲ့ပတ်သက်တယ်ဒီလိုယူဆတွေကွဲပြားနေရဟန်းရှိပါသလားမေးတယ်မြတ်စွာဘုရားတဲ့ဒီတရားတွေနဲ့ပတ်သက်ပြီးတော့မမြင်ပါဘူးတဲ့ဒါပေမဲ့လို့ဘုရားတဲ့မြတ်စွာဘုရားပြိဋိနိဗ္ဗာန်စံသွားရင် အဲ့ဒီမှာဗာလဲဒီဘုန်းကြီးတို့သိက္ခာပုဒ်တွေရှိတယ်အခုကြည့်လေဘုန်းကြီးဟိုကိုင်းကသီလပို့စောင့်တည်တဲ့ဒီကိုင်းကသီလပို့ပြည့်စုံဒါတွေကဘုန်းကြီးတို့ကိုင်းဘုန်းကြီးတို့နိုင်ငံမှာရှိပဲတန်ခါကိုင်းကိုကိုွယ်ပြတာကိုကကိုကိုင်းကွဲပြတာတို့မာယနာနဲ့ထေရဝါဒကွဲပြဒါတွေရှုပ်ကုန်ဒါသီလတွေခြေကံပြီးရှုပ်ခဲ့တဲ့ဇာတ်လမ်းတွေနောက်ကျင့်စဉ်တွေမှာရှုပ်တော့ပါလေမြတ်စွာဘုရားပရိနိဗ္ဗာန်ဆန်တဲ့ခါကျတော့အသက်မွေးဝမ်းမှုနဲ့ပတ်သက်တဲ့သိက္ခာပုဒ်တွေ ဟောဒါအပြည့်ရှိတယ်ဒါအပြည့်မရှိဘူးဒါတွေငင်းခုန်နေကြတော့ဗျာပြီးတော့အခြားသိက္ခာပုဒ်တွေမှာယဟန်တန်ဃာတွေမှာအငင်းပွားပြီးတော့စကားများနိုင်ပါတယ်တဲ့အဲ့ဒီလိုငင်းပွားမှု ကွဲပြားမှုတွေစကားများမှုတွေဖြစ်လာရင်ဒီလူတွေနတ်တွေအတွက်အကျိုးမဲ့ဖြစ်စေနိုင်ပါတယ်တနည်းအားဖြင့်အကုသိုလ်တွေများနိုင်ပါတယ်လို့ဒါလျှောက်တာပါဒီတော့မြတ်စွာဘုရားအိမ်မှာမိတ်ပါဗာမိတ်လဲဆိုအနန္ဒာတဲ့ အသက်မောဟကြောင့်နဲ့ပတ်သက်တဲ့သိခါဘုတ်တို့အခြားသိခါဘုတ်နဲ့အငင်းပွားဖို့ကွယ်ကွယ်ပြောင်းကဘာမှမပြောပါလားကိုဒါအသေးဖွားပြဿနာပဲအဓိကကအငင်းပွားပြီးတော့အကုသို့ဖြစ်နိုင်စရာအကြောင်းကဘာလဲဆိုတော့ဒီမှာတိတိကျပြောမယ်အဲ့ဒီမြန်မာပြန်နေရတာကိုချုံပြန်ထားတယ်ထက်ရာဖွင့်ကြည့်မှအဲကြောင့်တနေ့ကိုချီချင်းကဒီဒီတော့ကိုသူမြန်မာပြန်ထုတ်ပေးမပြောတယ်အဲ့ဒီကဒီထက်ရာဖွင့်နေ အပြည့်စုံမပါဘူးဗျအဲ့တော့နားမလည်နိုင်အဲ့မှာသေချာဖွင့်တာကဘာလဲဆိုတော့မဲ့ရဲ့အရှိဖို့မှဖြစ်တဲ့ပုပ္ပါပါကမဲ့ခုနကညာစင်နေကြည့်လိုက်နော်နော်ဘယ်ကနေဒီနာမရူပပရိစေတာညာကနေမဲ့ညာတိုင်အောင်အဲ့ဒီညာတွေကိုဘုန်းကြီးကပုပ္ပါပါကမဲ့လို့ခေါ်တယ်လောကီမဲ့လို့လည်းခေါ်တယ်ဝိပဿနာညာတွေကိုနော်မဲ့ရဲ့ရှေ့ဖို့မှဖြစ်တဲ့ပုပ္ပါပါကမဲ့အဲ့ဒီချိန်မှာလဲ ညှင်းခုန်နိုင်တဲ့စကားများနေဒါကြောင့်မို့အာနာမရူပပရိစေတညာမှာအာတချို့ကအစိတ်နာနာနာတွေကိုအသေးစိတ်ရှုအောင်တချို့ရုပ်တွေသေးဟာတချို့ကလည်းအပေါင်းရှုလို့ရတယ်ဒါကြီးညှင်းခုန်တာပဲပစ္စယပရိကမှာအာတချို့လည်းပရိသသမုပ္ပါရှုရမယ်အာတချို့လည်းသစ္စာလေးပါးရှုရမယ်အာဒီမှာနေနီးတွေမျိုးစုံဖြစ်နေတာဒါကိုပြောတယ်မြတ်စွာဘုရားမဲ့ရဲ့ရှေးဖို့မှာဖြစ်တဲ့ပုပ္ပဘာကမဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးတကယ်ကျွန်တော်ဗာလှမ်းမိတယ်ဆရာတော်ပုပ္ပဘာကမဲ့ဆိုရရှိတယ်လို့ အဲ့တော့သူဒါတွေဖုံကြီးထုတ်ပြလိုက်ပါမက်ရဲ့ရှေးဘုံမှာဖြစ်တဲ့မက်ကိုပုဗ္ဗဘာကမက်တနည်းအားပြောရင်နာမရူပပရိစေတဉာဏ်ကနေပြီးတော့ဂုတ္တဘုဉာဏ်တောင်ပါခေါ်လဲပုဗ္ဗဘာကမက်လောကီမက်လို့လည်းခေါ်တယ်နော်ဂုတ္တဘုဉာဏ်တိုင်အောင်ကိုကကြမက်ဉာဏ်ကြသွားရင်ဒါလောကုတ္တရာမက်ဖြစ်ပါတယ်အဲ့ဒီတိုင်အောင်လူတွေကငင်းခုန်တယ်အဲ့ဒီမက်မရမီရှေးဘုံမှာဖြစ်တဲ့ကျင့်စဉ်အဲ့ဒီဉာဏ်တွေဖြစ်ဖို့ကျင့်စဉ်နေမှာလေတဲ့ ငင်းခုန်ကြလိမ့်မယ်အငင်းပွားလိမ့်မယ်အဲ့ဒီလိုမဲ့ရဲ့ရှေးဘုံမှာဖြစ်တဲ့ပုဗ္ဗဘာကမဲ့လောကီမဲ့ဝိပဿနာဉာဏ်တွေ၌လည်းကောင်းတဲ့ဒီမှာမဲ့ရဲ့ရှေးဘုံမှာဖြစ်တဲ့ကျင့်စဉ်၌လည်းကောင်းအငင်းပွားမှု ကွဲပြားမှုတည်သေးတာလူတွေနတ်တွေအတွက်အကျိုးမဲ့ဖြစ်စေတယ်အန္တရာယ်ဖြစ်စေတယ်ဒါလေးမိတ်သွားပါတယ်ဒါလေးမှဒါနော်အဲတော့ဘုန်းကြီးတို့ကဘုန်းကြီးကခဏခဏတိုက်တွန်းတာကဘာလဲဆိုတော့ဘုန်းကြီးလည်းဒီလိုချင်လို့လောက်တာပါပဲနီးတွေဘုန်းကြီးအများကြီးအထောက်ပါတယ် အထုတ်တော့ဘုန်းကြီးခုနဟိုကိုနဲ့သဘောကျတာပေါ့လေလိုက်အထုတ်ကြည့်လိုက်ပေါ့ကိုသဘောကျတာလည်းယူပေါ့ဘယ်သူမှပြစ်တင်စရာမရှိဘူးဘယ်ဆရာတော်မှဘုရားမဟုတ်ဘူးဘုရားမဟုတ်တဲ့အခါကျတော့ကိုသွားတဲ့လမ်းကြောင်းတော့ကိုပြောမှာပဲလေဘုရားကသာလျှင်ဟုတ်လားဘုန်းကြီးဥက္ကောတိရဟုတ်လားဘာဆိုင်ရှိတယ်ဘာကမနာဓာတ်ရပြောနိုင်လားကျန်တဲ့ဆရာတော်ကြီးတွေကတော့သူသွားတဲ့လမ်းကြောင်းသူသွားပြောမှာပဲဒါဘုန်းကြီးတို့ညှင်းခုန်စရာမရှိဘူးညှင်းခုန်စရာလည်းမလိုဘူး ကိုကဒီတဏီတဲ့ဒီဟာငါနိဗ္ဗာန်မှာဟိုနည်းအမှားဆိုဒါရင်ငင်းခုံနေတာဒါကိုပြောနေတာဒီတော့ကမငင်းခုံပါနဲ့ငင်းခုံရင်ကြောင့်အကုသို့ဖြစ်တာပဲရှိတယ်နော် ကိုရထားတဲ့အသိဉာဏ်တွေလည်းပြုတ်ကျသွားမှာတခြားဘာဖြစ်လို့လဲဆိုကိုကအမှန်တည်းသူများပြစ်မြင်တော့တာလေအဲ့တော့ဘလို့မှတိုးတက်စရာအကြောင်းမရှိဘူးဗျာအဲ့လိုကိုကပဲအသေးဆုပ်ကင်တာသူကမှားတယ်တကယ်လည်းじゃဒီမှာဖះအဲ့တိုင်းဒါတိုင်းပြောနေတယ်ဒါကိုပြောခြင်းတယ် ပြီးတော့မှအဲ့ဒီတော့မှကောင်းတဲ့ချက်လေးဆက်ပြောမယ်နော်ဒါလေးပြီးတော့သိမှမယ်ဒီနေ့အငင်းဘောကကွဲပြားခြင်းအကြောင်း6မျိုးဆိုဗျာဆက်ဟောသွားတယ်ဒါလေးတော့မှတ်ထားဖို့ဗျာခွန်ကြီးတို့နံပါတ်1ငင်းဘောတဲ့ကွဲပြားတဲ့အကြောင်း6မျိုးဖြစ်နိုင်တယ်6မျိုးနံပါတ်1ကဒေါသကြီးပြီးရံညိုးထတတ်တဲ့ပုဂ္ဂိုလ်များအငင်းဘောတတ်တယ်ငင်းတတ်တယ်ခုံတတ်တယ်ရံဖြစ်တတ်တယ်ဒေါသကြီးတဲ့ပုဂ္ဂိုလ်မျိုးနော်ဒီမှာတစ်ခုတွဲပြောတယ်ဒေါသလည်းကြီးတယ်ရံညိုးလည်းထတတ်တယ်အညိုးတေးထားတာပေါ့ဗျာ သူတခါတော့ပြောမှတ်ထားပြန်တွေ့ဖို့ရပြန်မပြန်စဉ်းစားနေနော်ဒီကောင်မကဘယ်လိုပြောဘယ်ကြတွေ့လဲရအောင်ဒီကောင်ကဘယ်လိုပြောအဲ့လိုမျိုးတွေအညိုးတိထားတာအဲ့လိုပုံကမျိုးလဲအများတိုင်းရံဖြစ်ဖို့စကားများဖို့ရှိတယ်နံပါတ်1အမျက်ဒေါသကြီးပြီးကြီး၍ရံညိုးထတတ်မှုရံညိုးထတတ်တဲ့ပုံကိုအတူတူပါဗျာဒီလိုပုံကများလဲအရင်ပွားတတ်တယ်ရံဖြစ်တတ်တယ်ကိုယ်ရတတ်တယ် နံပါတ်2သူ့ကျေးဇူးတရားကိုခြေပြက်ပြီးတော့ဂုံလူဂုံပြုလုပ်ဂုံလူကံပြန်လုပ်တာနော်သူကနေကိုယ်ဆောင်းရှောက်လို့ဒီအခြေအနေမျိုးရောက်လာဟောဘုန်းကြီးတို့အဝေးမပြောကြအောင်ပြကိုမိဘနဲ့ကိုယ်နဲ့ပဲပြောကြအောင် ကိုယ်ဆရာသမားဘုန်းကြီးတို့ဆရာသမားတွေရှိပါတယ်ဒီဆရာသမားတွေကဘုန်းကြီးတို့ဆောက်ရှောက်လို့ဘုန်းကြီးဒီလိုပြောနိုင်တာယောဂီတို့ဒီလိုပြောနိုင်တာဘုန်းကြီးဒီဆရာသမားတွေကဆောက်ရှောက်လို့ဒါပြောနိုင်တာဒါကြောင့်ဘုန်းကြီးဘယ်ဆရာမှအပြစ်မပြောနိုင်ဘူး ဘုန်းကြီးနီးခတ်နေဆရာတွေတချို့အဲ့လိုမျိုးပြောတယ်မပြောချင်ဘူးမပြောနိုင်ဘူးပြောလို့လည်းမသိတော့ဘူးဘာလို့သူတို့ပြောခဲ့တဲ့သင်ပေးတဲ့အသိဉာဏ်ကြောင့်ကိုဒီလိုဖြစ်လာတာလေပြောနိုင်တာဟောနိုင်တာသူတို့ဒီမသွားရင်ဘုန်းကြီးမရနိုင်ဘူးတခုတည်းသိတာတခုပဲသိမှာတခုပဲပြောနိုင်မှာဒါကိုပြောချင်တာဒါကိုကျေးဇူးကိုကမ်းလို့မရဘူးကမ်းရင်တော့ကိုယ်အသိဉာဏ်ဘာမှဆက်မတက်ဘူးတချို့အဲ့ဒီကျေးဇူးတရားကိုပြစ်ပယ်လိုက်တယ်ငါငါဒီဆရာတို့ယူခဲ့တာဆိုမပြောဘူး ဘုန်းကြီးပြောတယ်ယူခဲ့တဲ့ဆရာတွေမှန်သမျှကုန်ပြောပါတယ်ဘုန်းကြီးရဲ့ထေရဝါဒီလည်းထဲ့တယ်ဒီဆရာတော်ကြီးကယူခဲ့တယ်ဒါပြောတယ်ချို့ဆရာတော်တွေကြဘုန်းကြီးစာပဲဖတ်ပါတယ်မမိုးဘုဆရာတော်ကြီးတို့ဘာလို့ကြစာပဲဖတ်နေမှာဘုန်းကြီးနီးမယူခဲ့နိုင်ပါဘူးချို့တော်တော်များများအဲ့လိုဆရာတော်တွေစာဖတ်တဲ့စာဖတ်ပြီးယူတာလည်းရှိပါတယ်အဲမျိုးပေါ့နော်အဲတော့ယေရှုတယောက်ခြေပြက်ပြီးဂုံတုဂုံမြိုင်လောက်တတ်တဲ့ပုံကုံများလေသူကရံဖြစ်ဖို့ဝင်မလေးဘူးညင်းခုံဖို့ဝင်မလေးဘူး အဲ့ဒါဆိုရင်တော့ကြောတရားမရနိုင်ဓမ္မတာနောက်တစ်ခုကမနာလိုမှုဝန်တုံမှုအာကြည့်တဲ့ဘုန်းကြီးဖြစ်လူဖြစ်ဖြစ်နော်ကိုယ့်တတာဗာလဲမနာလိုတာဒါရှင်းရှင်းလေးပေါ့ဗျာကိုယ့်တတာသွားမှဆိုဘုန်းကြီးအကုန်မပြောဘူးခြံထားတယ်ဆရာသားခြံထားတာပေါ့နော်တရားနဲ့ပဲပဲဖြစ်ဓမ္မရတာတော်တော်လေးဆိုးတယ်နော်နောက်ဒီလိုဘုန်းကြီးတို့ယောဂီတွေဘုန်းကြီးနေဟာဒီဒီလိုငါကြော်မသွားငါတကွက်တော့ခြံထားမှာပဲဒါမျိုးအိဒါမစ္စည်းယနဲ့မစ္စည်းယ နော်ကိုယ့်ရဲ့တာမနာလို့နော်ကိုလိုမဖြစ်စေချင်တာအဲ့ဒါကိုယ့်ရဲ့တာမနာလို့ဒါအိတ်တာခေါ်တယ်ကိုလိုပညာမတတ်စေချင်တာကိုလိုမချမ်းသာရကိုလိုယာရုအာနာမဖြစ်စေကိုလိုသိညာမဖြစ်စေချင်အများကြီးပေါ့ဗျကိုလိုမထင်ပေါ်စေချင်တာကိုလိုမဟောစေစေချင်တာဒါမျိုးမေစီရိယဆိုတော့ဝန်တုံမှုနော်သူဟိုကကိုယ့်ရဲ့တာတော့လက်မခံနေတာအိတ်တာမေစီရိယဆိုကိုလိုမဖြစ်စေတာကိုလိုဖြစ်တော့လက်မခံနေတာ ငါလိုဘွဲမရစေအောင်ငါလိုမဟောနိုင်မဟောနိုင်စေအောင်ဒါမျိုးကြီးချမ်းလာအဲ့လိုမနာလိုမှုဝန်လိုမှုအားကြီးတဲ့ပုံကလည်းညင်းခုံဖို့ဝင်မလို့ရံဖြစ်ဖို့ဝင်မလို့ဒါမှတ်ထားမယ်နော်ဒါတွေကိုနည်းအောင်ဝိပဿနာရှုတာဗျာတရားရှုတာဒါတွေရှုနေခုနဉာဏ်တွေဖြစ်လာရင်ရော့ရော့ရော့ရော့ကြသွားတယ်ဒါလေးမှတ်ထားမယ်နောက်တစ်ခုသွားမယ်ပြီးတော့ဟန်ဆောင်မှုလှည့်ပတ်မှုဟန်ဆောင်တတ်တဲ့ပုံကိုလှည့်စားတတ်တဲ့ပုံကလည်းညင်းခုံဖို့ရံဖြစ်ဖို့ဝင်မလို့တဲ့ဒါလေးမှတ်ထား သူကဟန်ဆောင်တယ်ဟန်ဆောင်တယ်ဆိုဘယ်လိုဆောင်လဲဆိုကိုယ်မှမရှိတဲ့ဂုဏ်ကိုရှိအောင်ဆောင်တာနော်ဒီဓမ္မနယ်ပဲပြောအောင်ကိုယ်မှသီလမရှိဘဲနဲ့သီလရှိချောင်ဆောင်တာတမာရီမရှိဘဲနဲ့တမာရီရှိချောင်ဆောင်တာဝိပဿနာဉာဏ်နဲ့မဖြစ်ဘဲနဲ့ဖြစ်ချောင်ဆောင်တာမဉဏ်ဖုံဉဏ်မရဘဲနဲ့ရချောင်ဆောင်တာလောကပြောပြောရမယ်နော်ဓမ္မကြီးတွေစိတ်နှကားမရှိမဲ့စိတ်နှကားဝယ်ငားပြီးဝက်တာဒါမျိုးတွေမင်္ဂလာဆောင်မှာပျောက်ရောပြဿနာတက်ရောဟို နော်မရှိဘဲနဲ့ရှိဟာဆောင်းတာဘုန်းကြီးတွေကြတော့ဘုန်းကြီးတို့ဘာမှပြီးမအောင်ဒီမှာဒီမှာတော့ပြဿနာမရှိအောင်ကားလေကြောင်းတိုင်းရှိနေကြဘာပြီးကကားရှိဖို့ကခက်တယ်လေအဲသူများကားတွေငှားစီပေါ့ကားတွေအက်ဆီဒင့်ဖြစ်ဒုက္ခတွေဖြစ်ဒါဒါဒုက္ခဖြစ်လို့ပေါ့အဲ့ဒါကိုတာထေရလို့ခေါ်တယ်မိမိမှာ မရှိတဲ့ဂုဏ်ကိုရှိအောင်ဆောင်းတော့တာထေရနော်တာထေရရှိနေတဲ့ဒီပုဂ္ဂိုလ်ကရံဖြစ် သူ့ကိုဝန်မလေးဘူးစကားများဘူးဝန်မလေးဘူးမာယာမာယာကြပါလေဆိုမိမိမှာ ရှိနေတဲ့အပြစ်ကိုဖုံးကွယ်ပြီးအပြစ်ကင်းအောင်ဆောင်းတာနော်မကောင်းမှုဒုစရိုက်တွေလောက်ထားတယ်ကြောင်းကံဖျားသွားခောပကလူကြီးလောက်ထားတို့နော်ဘာသာရေးသင်ဘက်မှာဝန်လောက်ထားတို့အတူတူပါပေါ့ဗျာဘုန်းကြီးတို့ဘုန်းကြီးလည်းဒီတိုင်းပဲနော်ဒါရင်မာကြီးတို့ကဟိုနားလေလေအောင်ပြောတာအတူတူပဲဘယ်လောကမဆိုကိုယ်မှာရှိနေတဲ့အပြစ်တွေကိုဖုံးကွယ်ပြီးတော့အပြစ်ကင်းအောင်ဟန်ဆောင်နေပြအဲဘုန်းကြီးတို့ဘုန်းကြီးတွေဆိုပါတော့ လူမရှိတဲ့ချိန်ကျတရားမထိုင်ဘူးလူတွေလာပြီးသူကထိုင်ပြနေကိုသူကအဲ့လိုမျိုးလုပ်တာဟန်ဆောင်တာပေါ့လက်ပတ်တာဖြစ်တယ်အဲ့လိုမျိုးကြီးဒါပေမဲ့လူတွေကတော့ထင်ကြီးတာပေါ့ဗျာသူအဲ့လိုမျိုးတကယ်တကယ်ကြောင့်မဟုတ်ဘူးသူကလူလာမှထိုင်ပြတာအဲ့လိုမျိုးအဲ့လိုမျိုးမလုပ်အောင်နော်အဲ့ဒါဆိုရင်တော့တရားလဲရဖို့လဲမလွယ်ဘူးမှတ်တာဘုန်းကြီးဖြစ်လူဖြစ်ဖြစ်နောက်ပြီးတော့နံပါတ်5နံပါတ်5အောက်တန်းကြတဲ့စိတ်ဓာတ်ရှိပြီးအယူဆတွေးခေါ်မှ စိတ်ဓာတ်ကလည်းအောက်တန်းကြတယ်အယူဆတွေးကလည်းမှားနေတယ်ဒါမျိုးပုံအဲ့ဒါမျိုးပုံကစိတ်ဓာတ်အောက်တန်းကြတယ်ဆိုတော့သူပြောတာနည်းနည်းမှလက်မခံဘူးလေဒါမျိုးပြောတာစိတ်ဓာတ်အောက်တန်းကြတယ်သူယူဆတွေးခေါ်မှုကလည်းမှားနေတယ်ဘယ်သူမှပြောလို့မရအဲ့တော့ငင်းခုံဖို့ဝင်မလေးတော့ရံဖြစ်ဖို့ဝင်မလေးဘူးနံပါတ်5ပေါ့နော်နံပါတ်6ကြမိမိယူဆတွေးခေါ်လွဲမွားတာတုံးတာဆွဲမြဲစွာခေါင်းမာစွာယူတာနော် တချို့ကျကိုကဒီမကောင်းတဲ့ယူဆရုပ်လည်းယူဆထားတယ်ဒါကိုခေါင်းမာစွာနဲ့ယူတာဘယ်သူမှပြောလို့မရဘူးပြောတယ်သူကအမှားပဲရံဖြစ်တာပဲပြန်ပက်တာပဲဒီနေ့အများကြီးတွေ့ရတယ်နော်ဒီဒီအဲ့လိုမျိုးတွေမဖြစ်အောင်ဘုန်းကြီးတို့အဲကြောင့်ဘုန်းကြီးဘာအကြံဉာဏ်ပေးခြင်းလဲဆိုဘယ်မနည်းရလဲဘုန်းကြီးတို့ဒီမှာလာဆုံးဝါဆိုသင်္ကန်းကရင်နဲ့ဆောင်းများလာဆုံးကပ်ပါတယ်သူတို့ကမေးပါတယ်ဆရာတော်ဘယ်နည်းအားထုတ်ရင်ကောင်းမလဲဒါကကိုယ့်အကိုဆုံးဖြတ်ပါလို့ ဘုန်းကြီးကတော့ဒီစနစ်ကြပြပေးတဲ့ဆရာနဲ့ဆိုရင်ဘယ်နည်းမဆိုလောက်ပါဒါပေမဲ့စနစ်တကျဆိုဘုရားဟောနဲ့လည်းညီရမယ်ကိုယ်ကလည်းတကယ်လောက်ရမယ်ဒါမျိုးပေါ့နော်အဲ့လိုမျိုးရွေးချယ်ပါလို့ဒီအာနာမနာအထုတ်မလားသို့မဟုတ်ဒီအာနာမနာအထုတ်တဲ့ခါမှာလဲဝိပဿနာတက်တဲ့အထုတ်မလားဇန်လိုက်သွားမလားဒါတွေလည်းဘုန်းကြီးကမေးရတယ်မဒကမတယောက်ကဘုန်းကြီးလာမေးတယ်ဆရာတော်ဒီလိုအာနာမနာအထုတ်ခြင်းနဲ့ဘယ်ကိုအထုတ်ခြင်းလားလဲမေးလိုက် ဇန်လိုင်းကိုသွားကျင်တာလားသို့မဟုတ်ဝိပဿနာတက်တက်သွားကျင်တာလားဒါလည်းခွဲပြမေးရတယ်။နောက်တက္ကမထံပေါ့နော်မာဇီနီပေါ့သူတော်ဝါယောတက်ပေါ့ဒီလိုပဲအာထုတ်ကျင်လားဒါဆိုရင်တော့ဘာကိုအာထုတ်ကျင်လဲဘယ်ဆရာတော်ခေါင်းပါလဲဒီလိုညွှန်ပါတယ်ဘယ်ဘယ်ဌာနကိုသွားလိုက်ပါဒီလိုညွှန်နော်အဲတော့ပြောချင်တာကအထုတ်ကြည့်ပါခဏတစ်ပြုတ်တော့အထုတ်လို့မရဘူးနော်တော်တော်ကြာအောင်အထုတ်ရတယ်တော်တော်အကြာအထုတ်နှစ်ပေါက်၃၄၅၆လလောက်အထုတ်ရတယ် အဲ့လို၄၅6လလောက်အာထုတ်လို့မှမတိုးတက်ဘူးဆိုမှပြောရတယ်နော်တပတ်လေးနှစ်ပတ်လေးအာထုတ်ပြီးတော့မဲရခြင်းလို့ဖိုးရခြင်းလို့မရဘူးပြောင်းလဲလို့လည်းမရဘူးတော်တော်များများအဲ့လိုရှင်းနေကြတာအဲ့လိုလုပ်လို့ရမယ်ဆိုရင်ဂျာလိုက်ဘုန်းကြီးရပြီးတော့တရားဟိုရဟနာတော်ပြည့်ပြဲလို့အလုံးနေဘယ်ရလိုက်မှာတော့နော်ဒီကြာကြာအာထုတ်တာတောင်တမာရိရဖို့မနည်းထူတော်မှတ်တာနော်အဲ့တော့တမာရိကတော့ရေးကြည့်တယ်တမာရိရမှာ အဲဉာဏ်ကဖြစ်တယ်လောကြီးစရာမလိုဘူးဟိုဝိပဿနာဉာဏ်ကြီးခုံတက်လို့မရဘူးတမာရီအကောင်းလာမှခုနကဇံဆိုရင်ဥပ္ပစာရတမာရီအပနာတမာရီသွားရတယ်ဝိပဿနာဆိုရင်ခဏိကတမာရီသွားရတယ်ခဏိကတမာရီဆိုတာတဏှာထိုင်တဏှာလုံးနှစ်နာရီတဏှာကတ်နေရမယ်အဲ့လိုကတ်မှသိဉာဏ်ဖြစ်တယ်ဟိုလိုကတော့မဖြစ်ပါဘူးဗျာနော်ဒီလိုပဲမှတ်တာဒီတော့ငင်းခုံမလုပ်ပါနဲ့ကိုသွားခြင်းနဲ့လမ်းကြောင်းကိုစနစ်တကျဖြစ်အောင်အထောက်ပါ အာထုံစနစ်တကျသင်နိုင်တဲ့ဆရာမျိုးလည်းရွေးချယ်ပါဘုန်းကြီးကိုရွေးရမယ်လို့ပြောတာမဟုတ်ဘူးနော်စနစ်တကျလက်တွေ့စာတွေ့သင်ပြနိုင်တဲ့ဆရာမျိုးရွေးအားနာစရာမလိုဘူးဒီနေ့ဘုန်းကြီးနီးတယ်အများကြီးအထုတ်ခဲ့တယ်ဘုန်းကြီးကရွေးတယ်အာမနာလက်မီစုံစမ်းတယ်ဒီဆရာတော်ဟာဘုန်းကြီးကိုစာနဲ့ပေနဲ့ညီပြနိုင်မလားမေးရောသူဖြေနိုင်မလားမေးခံနိုင်မလားအမျိုးလေးလာပြီးမှဘုန်းကြီးသွားခဲ့ပါတယ် ဒီတိုင်းပဲဒကာကြီးတို့ဒီမကြီးတို့ဘယ်နီးနဲ့အာတုအာတုကိုနားမလည်တော့မေးရမှာပဲလေတော့သူရှင်းလင်းနိုင်ရမယ်ဒီဝိပဿနာလုံးနဲ့ဝိပဿနာသွားမယ်ဆိုဇန်လန်းစင်နဲ့သွားရင်ဇန်လန်းစင်နဲ့ခက္ခဏနာပြောနိုင်ရမယ်ဒါမျိုးတေချာရွေးပြီးမှသွားအဲ့လိုအထုတ်ရင်ဘုန်းကြီးတို့ဘာမှငင်းခုန်စရာအကြောင်းမရှိဘူးဇန်ဆိုဇန်လန်းစင်နေဆင်းဆင်းတက်သွားမှာဝိပဿနာဆိုဝိပဿနာညာနေဆင်းဆင်းဖြတ်သွားမှာနော်အဲအဲ့ဒီလို ဒီနေ့ဆုံးမရဲ့စကားအတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ